ကြောင့်မြတ်ကောင်းတိတ်ခါခြင်းမလေအာဒိဏာဒါနာဝေရမဏိအာလုံးသတ္တဝါရှိပွားယရနာခိုင်မာတုတဲ့မြဲပါစေရှိပွားတဲ့ကြောင့် ကိုယူရှောင်းမြတ်ကောင်းသိခါခြင်းမလေအာဗျာမစရိယဝေရမဏိအာလုံးတတဝါအိမ်တောင်မှာကာယခိုင်မြဲရှိပါစေအိမ်နောင်သားကြောင့် ပြေယုတ်ရှောင်းမြာကောင်းသိခါခြင်းမလေတရားဓမ္မတွေနေ့စဉ်အထွေထွေနာယူမှသာထားကြတဲ့သူတော်စင်များဖြစ်လို့မေတ္တာကိုသီလနဲ့အယောင်ချယ်ပြီးတော့သီလကိုမေတ္တာနဲ့ပံ့ပိုးထားတယ်မေတ္တာဆိုတာဘာဝနာလုပ်ငန်းမှုသီလသိက္ခာပုဒ်တစ်ခုအနေအားဖြင့်မခံယူသင့်ဘူးလို့ဘုန်းကြီးတို့ယူဆတယ် ဒါကြောင့်အလုံးသတ္တဝါတွေအသက်ရှိကြမှာကြပါစေလို့မေတ္တာပွားလိုက်အဲ့ဒီမေတ္တာကိုပင်လည်းသီလကအသက်ရှိကြောင်းတပ်ဖြတ်ညှင်းဆဲမှုရှောင်ကျင်ခြင်းကောင်းမြတ်သောသိက္ခာပုဂ္ဂိုလ်ထိမ့်သိမ့်ပါလေနောက်ကကိုအာလုံတတ္တဝါစီးပွားယရနာခိုင်မာတိုးတက်မြဲပါစေမေတ္တာပွားလိုက်ထိုမေတ္တာကိုပင်လည်းသီလနဲ့အားပြုလိုက်တာကစီးပွားတဲ့ကြောင့်ခိုးယူရှောင်မြတ်ကောင်းခြင်းသိက္ခာခြင်းမလေး ကိုမတဘာအလုံးသတ္တဝါအိမ်တော်မှာသာယာခိုင်းမြဲရှိပါစေအဲ့ဒီအိမ်တော်သာဖို့ပါဇက်နဲ့ဆုံယုံမြမဟုတ်ပဲအိမ်တော်ရင်မပြည့်စည်ကြောင်းကောင်းမွန်တည်တတ်အောင်ရုံမှသောအကျင့်စသည်ရှောင်ပြမာ၏လို့မေတ္တာကိုသီလနဲ့အာပြုပြီးတော့သီလကိုမေတ္တာနဲ့အယောင်ချယ်တယ်လို့နားလည်ကြပါမုသာဝါဒဝေရမဏိအာလုံတတဝါ မြတ်သစ္စာမှန်စွာစကားဆိုပါစေသစ္စာတီကြောင့်လိန်ညာရှောင်းမြတ်ကောင်းသိခါကျင့်မလေသူရာမေရယမစ္ဆပမထဌာနာဝေရမဏိသူရာမေရယ အာလုံးသတ္တဝါမူရစ်စာရှောင်းငါလောကသာယာစေလောကသာကြောင်မူရစ်ရှောင်းမြတ်ကောင်းဒိဋ္ဌာခြင်းမလေဝိကာလဘောဇနာဝေရမဏိဝိကာလ ချို့ကသိက္ခာပရံသမာဓိယာမိဆုံနေကြဖြစ်တော့အဲ့ဒါမှမပါရင်သီလမရဘူးလို့လို့ထင်ရသိက္ခာပရံသမာဓိယာမိဆိုတာကပောရဏနဲ့နောက်เสียများထက်ထားတဲ့ဇကားပါဘုရားကတော့ဝေရမဏီတည်းမဲ့ဟောထားပါဘုဒ္ဓဖြစ်အောင်ဆိုတဲ့အနေထားလဲမှတ်သားကြရတယ်အာမဏိတိတရဏိနဆိုတာဘုရားဟောတဲ့မပါဘူးနောက်တောင်ဖီလာစတဲ့ဆရာတော်ကြီးများက သူတော်ကောင်းတို့တလေးတစားဖြစ်အောင်စိတ်ပါဝင်စားအောင်ဆိုပြီးတော့ထည့်ထားခြင်းပဲဖြစ်ပါတယ်အဲ့ဒါလည်းဘုန်းကြီးတို့တရားတော်မှများကနားလေရနောက်မို့ရင်စုံနေကြလေးစကားမဆိုရရင်တီလမပြည့်စုံမဲ့ပော့တော့တော့ဟာတာတာကျဲတဲတဲကြီးလို့စိတ်ကထင်မှားတတ်ကြအဲ့ဒါလေးတွေဘုန်းကြီးတို့ပြိတ္တာသတိရှိပါခိုင်းရှိရှိအခုရှိကမေတ္တာပွားလိုက် နောက်ကတီလဆောက်တည်လိုက်အဲ့ဒီနှစ်ခုကိုမေတ္တာနဲ့တီလတီလနဲ့မေတ္တာဖြင့် ဒီလိခါပုဂ္ဂိုလ်ဘာကြောင့်စောင့်တည်ရတယ်ဆိုတာလည်းပဲဘုန်းကြီးတို့ပြိဋ္ဌာရှင်းလင်းပြီးသားဖြစ်ပါလေဟောရင်ဆိုတဲ့နိုင်ငံသားများမှာအဲ့ဒီလိုသီလစောင့်တည်ဖို့သူတို့ကိုရှင်းရတာအင်မတန်ခိုင်းရင်တယ်လို့ဘုန်းကြီးတို့ကြားသိရပါတို့အမိမြန်မာပြည်မှာတော့ဗုဒ္ဓဘာသာထွန်းကားတဲ့တွက်တာဘုရားတရားသံဃာနဲ့အနေနီးပြီးတော့ကျွမ်းဝင်ရင်းနှီးတဲ့တွက်တာကြောင့်နားလည်ပြီးတာဖြစ်ကြ။ဂိုင်းဆိုရ။ ဝိကာလဘောဇနာဝေရမဏိအာလုံးတတဝါနာဂံပမာညစာကာမငြိမ့်ပါစေကာမငြိမ့်ရောက်ညစာရှောင်းမြတ်ကောင်းဒိဋ္ဌာကျင့်မလေး ညစာစားရင်ဖြင့်သွေးသားအားကောင်းလာသွေးသားအားကောင်းလာရင်ပါဏပါမသမယရမတိမနောဆိုတဲ့ဒေသနာအယပုထုဇဉ်ငမိုက်သားတို့ရဲ့စိတ်ဟာကာမဂုဏ်ဘက်မှာယိုင်သွားတတ်ဒါကြောင့်ယဟန်သာမဏေသီလရှင်နဲ့ယောဂီဥပုသေတို့တထွေဟာအဲ့ဒီညစာစားရင်ကိုလျှော့လိုက်တဲ့ဖြင့်ကာမဂုဏ်ဘက်မှာအာနေသွားတယ်ဒါကြောင့်ဒီသိက္ခာဘုဟာကာမဂုဏ်ကိုရှော့ထိတ်လုပ်ပေးတဲ့သိက္ခာဘုပဲလို့နားလည်ပါ နိစ္စဂီတဝါဒိတဝိတုကဒသနာမာလာကန္ဓဝိလေပနာဒါရဏမန္တနာဝိပဒနာဌာနာဝေရမဏိအာလုံသတ္တဝါအနာဂံပမာ ပြောရာရာကငြိမ့်ပါစေရာကငြိမ့်ကြောင်းပြောရှင်ရှောင်းမြတ်ကောင်းသိခါခြင်းမလေအေးတို့အရိယာရှိရအဲ့ဒီအရိယာရှိရဟာနာဂမိမဲ့ဖို့အရဟတမဲ့ဖို့အဲ့ဒီလိုမဲ့ပုဂ္ဂိုလ်၂ယောက်ဖို့ပုဂ္ဂိုလ်၂ယောက်အရှင်းမြင့်ဆိုတဲ့ပုဂ္ဂိုလ်များနဲ့ ပိစေကဗုဒ္ဓဘုရားရှင်တို့တထွေသည်ညစာစားခြင်းမှာရှောင်ကျင်ရတယ်ပျော်ရှင်ခြင်းရှင်ပြင်းခြင်းမှာရှောင်ကျင်ရတယ်နိစ္စဂီတကိုရည်၍ပျော်မာလာကနာဝိလမနာစသည်ကိုရည်၍ရှင်ဆိုတဲ့အချင်းချင်းအနဲ့အိဗယ်ယူထားပါလေထပ်ဆိုရအာလုံတတဝါအနာဂံပမာပျော်ရာရာကငြိမ့်ပါစေ ရာဂငြိမ်းချောင်းပျော်စင်ရှောင်းမြတ်ကောင်းသိက္ခာခြင်းမလေဥစ္စာတယနာမဟာတယနာဝေရမဏိအာလုံးတတဝါအနာဂမမမြင့်ရာမာနငြိမ့်ပါစေ အာနာငိမ်ကြောင်းမြေဟာရှောင်းမြေကောင်းတိတ်ခါကျင့်မလေဤတရဏေနာဘယတရားသာဃဝုဇောသောသုံးပါးများစွာယတနာနိလာတကွာအာတင်ငါသမဏဂတိုင်အင်္ဂါ၈တန်နှင့်ပြည့်စုံသောမေတ္တာပုဗ္ဗေကမသိက္ခာပုဒ်တိုင်းသိက္ခာပုဒ်တိုင်းမေတ္တာပြဋ္ဌာန်းရှိသွားရှိသော ဥဘောတရာဗီလာယရဏသုံးရဂုံရင်မြတ်ကိုမြဲမပြမိဝဲရှိက၍နေခြင်းဟုစွာသောဥဘုံယုံရင်ဉာဏသောကာယကယုံရင်ဉာဏသောဝစီကဤတတနုကိုမဖြစ်အောင်ဆုံးပိန်တားမြစ်ကြောင့်ဖြစ်သောကြောင့်သီလာဒုနပါသောဥဘောသီလာတော်မြတ်ကိုသမารီဒွာကနေတဝါပါဠိမြန်မာနဘာသာဖြင့်ဒေချာဉာဏနာလည်းရအောင်ခံယူခြင်းသုံးဆောက်တည်ကြကုန်ပြီသော အပမဒေနာမမေမလျောမပေါ်မဆမိမိတို့သာနာဝေလူနာနိဗ္ဗာန်သုံးတန်ရောက်ကြောင်းကောင်းမြတ်သောသရဏဂုံသုံးမှာမေတ္တာပြဋ္ဌာန်းနေစေပါသောဥပုသ္တိလာတိကြပါပေါ်လာဟု၍အာယဂျေနာအောင်မေမယမှုအပမဒတတိတရားဖြင့်သမ္မာရိထာယနေကသနိဗ္ဗာန်ရာတိဘဝတိုင်အောင် မုဋ္ဌမသွေပြည့်စည်ပြည့်စုံရပါစေကုန်တည်းယနေ့သာသနာတော်2536ခုကောဇာတက္ကရ1354ခုနှစ်ဥဒုဟေမန္တဆောင်းလာရာသီနတ်တော်လာဇန်8ရက်နေ့နေ့လယ်ပိုင်း ရန်ကုန်တိုင်းရန်ကုန်မြို့ကျေးဇူးရှင်မဟာစီဆရာတော်ဘုရားကြီးစံတော်မူရာ သာသနာအခြေစိုက်အုံမြင့်ချတော်မူရာမဟာစီသာသနာရိပ်သာဖန်ရင်ဓမ္မယုံအတွင်း၌ဟောကြားသည့်တောတ္တတပိတကခုတ်တကနိကေဓမ္မပဒပါဠိအထကရာတွင်လာရှိသည့်ကုတ်ကုတ္တနေသာဒကုတ်ကုတ္တမိတ်တနေသာဒသုတ်တဓမ္မဒေသနာတော် သောကုက္ကုတမိတ်တနိသာတသုတ်တဓမ္မဒေသနာတော်ကိုဘုန်းကြီးတို့ရဲ့မူအယသူတော်ရှင်များနားလည်အောင်မြန်မာနာမည်ပေး၍ဟောလိဓမ္မရာရှိတဲ့အတွက်ဒါကြောင့်အားလုံးမှသား၍လွယ်အောင်မြန်မာနာမည်ပေးရမည်ဆိုပါကသစ်တပင်ကောင်းငှက်တထောင်းခိုတရားဒေသနာတော်ခဏေဟောနာကြည်ညိုကြမတရားကဗာတရားပါလေ ဒီတော့ရိတ်တမှာဝန်ဆောင်နေကြတဲ့ပုဂ္ဂိုလ်များကတော့အထူးပြောစရာမလိုပါဘူးဘုန်းကြီးတို့သိပြီးသားဖြစ်ပါတယ်။ဘုန်းကြီးတို့ဟာမနေ့ပူဇော်ပွဲအလွန်မှဒီနေ့ပူဇော်ပွဲအလွန်ထိဒီသာသနာရိတ်တာမှာတရားပြတရားဟောအုပ်ချုပ်မှုဆိုင်ရာနာယကအဖွဲ့ရွေးချယ်ထားတဲ့ဆန္ဒပါတဲ့ကတပါအပါဝင်ဖြစ်ပါသို့တော်လည်းပဲဘုန်းကြီးများက ဒီမှာလေးလလောက်သာနေနိုင်ပြီးတော့ပြုသာသနာရိပ်သာတကူတလဝါတွင်၃လဆိုတဲ့စကားတကူကတလစကားဝါတွင်က၃လစကားအဲ့ဒါနဲ့အနေနဲ့ရရရှမ်းကချင်းကရင်ကရမွန်ရခိုင်မြန်မာအလုံးတိုင်းနိုင်ငံနဲ့လက်လက်ပြီးတော့တရားဟောဖို့ရအခွင့်ယူထားသဖြင့်အခုမှတာဝန်ပိုင်းဆိုင်ရာ ပြန်ပြီးတော့ဝင်ရောက်လာခြင်းပဲဖြစ်ပါတယ်။မနေ့ကဒိညာလက်မှတ်ရရင်တန်တွဲနန္တော်တောင် စခန်းကိုဘုန်းကြီးတို့သွားပြီးတော့၃ရက်တာဟောပြီးသိမ့်ဖို့ပါဒါပေမဲ့လို့ညီမြလက်မကမရခဲ့ဘူးအဲ့ဒါကြောင့်မသွားနိုင်တဲ့ဖြင့်ကနေ့မင်းလားဆရာတော်ဦးသတိလပါဏိတရဲ့တာဝန်ရဖြစ်တဲ့အခါမှာဘုန်းကြီးတို့ကလည်းပဲကတော်ဝဲမရအိတ်မပြောဘူးအဲ့လေဟိုတရားမဟောရရင်အိတ်မပြောဘူးဒါကြောင့်အဲ့ဒါဘုန်းကြီးကအလက်ကြကြမကြကြအောင်တော်ကြီးများဒီကသာသနာရေးတာတာဝန်နေဘုန်းကြီးတို့ မနေလည်းမစွမ်းဆောင်နိုင်တဲ့အခါမှာစွမ်းဆောင်နေနိုင်ရတဲ့အတွက်ဒါကြောင့်သူတို့ရဲ့ကျေးဇူးမေတ္တာကိုသိသောအားမိခင်ဆိုတဲ့ဒီသာသနာရိပ်သာကြီးရဲ့ကျေးဇူးဂုဏ်တရားကိုအောက်မေ့ပြီးတော့ဘုန်းကြီးများကဟောပေးပါမယ်ဆိုပြီးတော့ဘုန်းကြီးတို့ဒီတရားဟောခြင်းဖြစ်ပါအမှန်ကတော့ဘုန်းကြီးကဒီသာမှာမင်းဟာငါသားရင်းမဲ့ဒါပေမဲ့မင်းအဖေငါမဟုတ်ဘူးဆိုတာလိုပဲတာဝန်တော့ကြတယ်ဒါပေမဲ့လို့အဲ့ဒါခွင့်ခံခွင့်ယူထားတဲ့ပုံကိုဖြစ်နေတယ်ဟုတ်လား အေးဂိုင်းရှိသေးပါပဲဖြစ်ဖြစ်ပေါ့အခုချိန်တော့ဘုန်းကြီးတို့ကတာဝန်ပိုင်းဆရာပြန်ပြီးတော့ဒီတဲ့ဝင်လာပါပြီအဲဒီတော့စီးပွားရေးသမားများကမြင်ရမြင်ကွင်းတိုင်းကိုစီးပွားရေးမျက်စိနဲ့ကြည့်အနုပညာသမားများကမြင်ဝမြင်ရမြင်ကွင်းတိုင်းကိုအနုပညာမျက်စိနဲ့ကြည့်တယ်လို့လွတ်လာရင်ပြိတုကငြိမ်းချမ်းရေးဖခင် ဖြစ်တော်မူတဲ့ဗုဒ္ဓမြတ်စွာကလည်းပဲအရာရာဌာနတိုင်းမြင်ရမြင်ကွင်းတိုင်းပါလွတ်လပ်ရေးမျက်စိနဲ့ကြည့်ပါလေ။ ဒါကြောင့်ဤနယ်မြေသည်တရားအထုတ်ရှိမှပွားများသာသနာရိပ်တာနယ်မြေဖြစ်တဲ့အတွက်ဒါကြောင့်ဘုန်းကြီးတို့ကလည်းပဲဝိပဿနာ ရှုတော့မျက်စိက ကြည့်ပြီးတော့သစ်တပင်ကောင်းလို့ငှက်တောင်းခိုးဆိုတဲ့ဝိပဿနာတရားအထုတ်ခြင်းဖြင့်တကူပြီးတော့အာလုံးထွမြတ်သောမဘုံနိဗ္ဗာန်တရားရသွားတယ်မြို့မှာဖြစ်စေနိုင်ငံမှာဖြစ်စေတိုင်းမှာဖြစ်စေကမ္ဘာမှာဖြစ်စေ ရက်ကွက်မှာဖြစ်စေအိမ်မှာဖြစ်စေဒီတဲကတယောက် ကောင်းနေဆိုရင်ဖြင့်အာလုံးပုံကိုယ်တွေလည်းကောင်းသွားနိုင်တယ်အဲ့ဒါကတော့အစွမ်းထက်မြက်လာတဲ့အင်အားကြီးမားလာတဲ့ဂုံတရေသိက္ခာရှိလာတဲ့ဝိပဿနာတရားပဲလို့ဒါလေးကိုဘုန်းကြီးတို့ကဝိပဿနာရှုတော့မြင်ကွင်းကြည့်ပြီးတော့ဝိပဿနာဒသနာအမြင်ဖြင့်ဟောကြားမှာဖြစ်ပါဟောကြားမဲ့တရားကဘာတဲ့အေးယခုနေ့က ဘုန်းကြီးတို့သီလယူခြင်းကသိခါဘုတ်တိုင်းမှာမေတ္တာပြဋ္ဌာန်းပါမေတ္တာကိုသိခါဘုတ်တစ်ခုအနေအပြင်စောက်တည်တာကိုဘုန်းကြီးတို့ကတော့စာပေနည်းအရာအမရပါဘူးဒါကြောင့်သီလကိုမေတ္တာနဲ့အယောင်ချဲသွားမယ်ဒီလိုသဘောထားအဲ့ဒီသဘောထားဖြင့်ဘုန်းကြီးတို့ဖြူတလားစကားဖွင့်ပါတယ်တကူကအဲ့ဒီလားတလားစကားဖွင့်တဲ့အခါမှာဒီလိုပဲနေခြင်းနေခြင်းဘုန်းကြီးတို့ကမနဲ့တခါနေတခါညတခါတနေ့သုံးခါတရားဟောတယ် ပြီးတော့ဝါရင်းသုံးလမှလည်းပဲမနေ့တကနေ့တကညတကရက်ပေါင်း90တရက်မှမပြတ်ဘူးသုံးလတရားဟောပါအဲလိုမေတ္တာတရားလည်းပွားများတရားလည်းဟောယောဂီတွေလည်းအထိုင်မပြတ်ဣရိယာပုမပြတ်မေတ္တာရဲ့စွမ်းအားတရားရဲ့ဂုဏ်တကူကြောင့်မဟာစီဆရာတော်ဘုရားကြီးတာဝန်ချထားတဲ့ဖြူမြို့မဟာစီသာသနာရိပ်သာဘုန်းကြီးတို့16နှစ်ကြာသွားပါအဲ့ဒီ16နှစ်မှာ ဒီမေတ္တာရဲ့စွမ်းအားတရားရဲ့တကုပြင်ထူးထူးခြားခြားပေါ်ပေါက်လာတာက24နာရီမစားမသောမသွားမလာမပေါက်မယွမရွေ့မရှားပဲနဲ့အထုတ်ထိုင်နိုင်တဲ့ယောဂီ3ဦးပေါ်ခဲ့ပါသုမတဘာနာရီ20အဲ့ဒီအောက်6နာရီအ ਨੇ ဆုံးပေါ့ဒါကြောင့်6နာရီက24နာရီထိအထုတ်တဲ့ယောဂီပေါင်းဟာဝါတွင်ကာလမှာ42ဦးပေါ်ခဲ့ပါတယ်ဒါဘုန်းကြီးတို့ယောဂီချင်းချင်း ဝမ်းမြောက်ကြည်နုသရာဓုဖြင့်ဝိပဿနာတရားရဲ့ထုမြတ်ပုံကိုသိစေလိုတဲ့မေတ္တာဆန္ဒပါအဲဒီမှာ24နာရီတယောက်တည်းနဲ့နှစ်ချိန်ထိုင်နိုင်တာပါဒါလည်းစခန်းသိန်းနဲ့ကြုံသွားလို့အကယ်၍နောက်ထပ်စခန်းလာရှိအောင်မယ်ဆိုမယ်ဆိုရင်အဲ့ဒီယောဂီဟာအကြိမ်ပေါင်းများစွာ24နာရီထိုင်နိုင်ကောင်းစရာရှိပါဒါထုမြတ်စွာဘုန်းကြီးတို့ရဲ့မဟာစီတိုင်းဝိုင်းထဲမှာပေါ်လာတဲ့တည်ငောင်းတစ်ခုကိုဘုန်းကြီးက မေတ္တာရဲ့စွမ်းအားတရားရဲ့တကူအနေအပြင်ရှိတယ်လို့ဆိုတာသိစေလိုပါတယ်ပြီးတော့ဘုန်းကြီးတို့ဖြူတကူတလစခန်းမှာဖြူသာသနာရိပ်တာနဲ့ပတ်သက်လို့အဆောက်အဦများငွေပရိသာဝင်ဝိယဝိစ္စရာသဗ္ဗံအဖွဲ့ဝင်စသည်2,900မြတ်တရားတော်မှာများကလူချတယ်လို့ရှင်းစရာရသိရဝါရင်း3လမှာ3,900မြတ်သာသနာရိပ်တာရဲ့အဆောက်အဦ ပရိသပင်ဝိယဝိစ္စရာသက်ပန်စသည်လူတန်းတယ်လို့ရှင်စရာများရသိရပါအဲ့ဒါမေတ္တာဆွမ်းအားနဲ့တရားတကူလို့ဘုန်းကြီးတို့ကအာယူပြီးတော့သစ်တပင်ကောင်းလို့ငှက်တောင်းခိုးဆိုတဲ့တရားဟောနာကြီးညိုကြပါစို့သူတော်ကောင်းတို့ပါဏိမိစေတိဣဒံသတ္တာဝေလူဝနေဝိရဏတောကုက္ကုတမေတ္တာနာမနေသာတံအာရဘံကတထေတိ ပါဏိမိစတိဣတံဓမ္မဒေသနာပါဏိမိစေစာဖြာတိဣဓမ္မကထာဒေသနာတော်မြတ်ကိုသာသာလုံသုံးလောကထောတာနဝမမိတဝူရိဆရာဖြစ်တော်မူသောဘုရားကိုယ်တော်မြတ်သည်ဝေလူဝနေတောင်ဝလုံးကခေါ်သည့်ရာဇီယောပြည်မဝေလူဟောခေါ်တဲ့ဝိဟာရ၌ ဝိဟရံတောနာတုိနေခြင်းဒိဋ္ဌဝိဟာရဗျာမတုိနေခြင်းဗျာမဝိဟာရမေတ္တာကရုဏာမုရိတောပိခါပွား၍နေခြင်းဗျာမဝိဟာရသွာယတလျောင်သရှိတတဝါပေါင်းတို့၏ပြောင်းလဲ၍နေခြင်းဣရိယပထဝိဟာရခာတယနိရောဓသမပခာတယဖလသမပခာတယမဟာကရုဏာသမပဝင်စား တရားတော်ရင်လည်းကျင်အရိယဝိဟာရဤလေးပါးတို့ဖြင့်မြတ်တာရွှင်ပြောတရင်သုံးဆံနေတော်မူခြင်းကောကုတမိတ်တနာမနိတာတံကောကုတမိတ်တမိယာသောမௌစောကြီးတရားကိုအာရဘာဤပဲတမောအကြောင်းပြု၍အာရဘာနောင်ရခိုလူများအတုယူချစ်စေသာရဲ့လို့ကထေတိဒေသနာကမုတ်ပွေအားလုံးဖြင့် ထုံလုံးမသွေဟောကြားတော်မူခဲ့ပါပေသတည်းသူတပင်ကောင်းလို့ငတ်တသောကိုဆိုတဲ့တရားဒေသနာတော်ကိုဘုန်းကြီးတို့ရဲ့ဂေါရမရှင်တော်မြတ်ဗျာတတ်တော်ထင်ရှားကာလတုန်းကတရားဖြင့်မဂရမြေဝါဖြင့်ရာဇယုတ် ကျောင်းကဝေလူဝံအဲဒီမှာသတင်းသုံးဆန်းပြောနေတော်မူတဲ့အချိန်ကာကာလမှာသောကုတ္တမိတ်တအမိရတဲ့မုတ်ဆိုးကြီးတယောက်ကိုအကြောင်းပြုပြီးတော့ဟောကြားတော်မူတယ်။မြတ်စွာဘုရားကိုရောမြတ်သက်တော်တင်ကြကာလတုန်းကမဂရာတိုင်းရာဇယုံမြို့ဝေလူဝံကျောင်းတော်မှာကိန်းအောင်မွေးလျော်စံနေတော်မူခြင်းကာလ။ သောကုတ္တမိတ်တအမိယာသောမုတ်ဆိုးတယောက်ကိုအကြောင်းပြုပြီးဟောကြားတော်မူတဲ့တရားဒေသနာလို့ဘုန်းကြီးတို့ပြိဋ္ဌာမှတ်ထား။ဒါကြောင့်မုတ်ဆိုးပင်ဖြစ်တော်ညာလည်းပဲမြတ်စွာဘုရားကလွတ်လပ်ရေးဖခင်ငြိမ်းချမ်းရေးပြည့်သူကဖြစ်တော်မူတဲ့အတွက်ဒါကြောင့်လွတ်လပ်ရေးမျက်စိနဲ့ကြည့်ပြီးတော့ဟောတယ်။ဒါကိုတရားချင်းလုံရှုမှပွားများအားထုတ်ကြတဲ့ယောဂီတို့နယ်ပယ်မှာ ဘုန်းကြီးတို့တထွေကဝိပဿနာမျက်လုံးတားပြီးတော့ဝိပဿနာသဒနာအမြင်ဖြင့်ဟောကြားနာယူကြမှာဖြစ်တယ်။အဲဒီမုတ်စောကြီးကိုအကြောင်းပြုပြီးတော့ဟောတော်မူတယ်ဆိုတော့ဒီမုတ်စောကြီးကဘယ်ကလာတာလဲ။ဘယ်လိုအကြောင်းဆက်နွယ်ပြီးတော့ဖြစ်ပေါ်လာတယ်လဲဆိုတာလည်းသိဖို့လိုပါတယ်။မလိုဘူးလား။ဒါဖြင့်သူ့ရဲ့အတိတ်အကြောင်းကိုပြန်ပြောင်းပြောကြကြအောင်။ အဲ့ဒါကတော့ဘုန်းကြီးတို့လေးစုံမြောက်သုံးစုံမြောက်ပွင့်တော်မူတဲ့ကတ္တပမြတ်စွာဘုရားအဲ့ဒီကတ္တပမြတ်စွာဘုရားလေးသက်တော်2000တန်းမှာပွင့်တော်မူပါတယ်သက်တော်ရှိဘုရားများဖြစ်တဲ့အတွက်ဒါကြောင့်ဓာတ်တော်တို့ကိုဘုန်းကြီးတို့သက်တမ်းတို့ပွင့်ရတဲ့ဂေါရမရှင်တော်မြတ်ဘုရားများကဲ့သို့မဟုတ်မူပဲအသံပိဏမကွဲမပြတလုံးတစီတပေါင်းကြီးဖြစ်ပါ အဲ့ဒီလိုအတ္တမိဏမကွဲမပြတလုံးတစည်းတပေါင်းနည်းဖြစ်တဲ့ဓာတ်တော်တွေကိုသာပနာသွင်းပြီးတော့သာပနာထက်ပြီးတော့စေတီတဲကြတယ်ကတ္တဗဘုရားရဲ့ဓာတ်တော်တွေကိုပါလုပ်ကြတယ်အဲ့ဒီလိုစေတီတဲတဲ့အချိန်ခါကာလယနေ့ဘုန်းကြီးတို့သာသနာပိုင်းမှာစေတီတဲခြင်းဖြစ်စေဓမ္မမဟုတ် ဘာသာရေးအသင်းအဖွဲ့တွေမှာကောပကဆိုတာရှိကောပကဆိုတာလုံခြုံအောင်စောင့်ရှောက်ရတဲ့ပုဂ္ဂိုလ်တဏီထိမ့်သိမ့်တဲ့ပုဂ္ဂိုလ်ပေါ့ကောပကဆိုတာပိုင်ဆိုင်ခွင့်ရှိတာမဟုတ်ဘူးဒီဆောင်းအဟုဖရာကြောင်းကံစသည်တွေမပြတ်မရှိအောင်စောင့်ရှောက်ထိမ့်သိမ့်တဲ့ကုသိုလ်တာဝန်ယူတဲ့ပုဂ္ဂိုလ်ကိုဘာခေါ်တယ်လဲအေးကောပကတဲ့ ဒီတော့ဒီကသမမြတ်စွာဘုရားတိဆောက်ရေးကောဘကဥက္ကဋ္ဌရွေးပါအဲလိုကောဝိဥက္ကဋ္ဌရွေးတဲ့အချိန်ကာလတောသတိနဲ့မြို့သတိအဲ့ဒီနှစ်ယောက်တော့တပည့်ဥက္ကဋ္ဌရွေးကြတဲ့အခါမှာတောသတိအကြံဖြစ်တယ်ဘယ်နဲ့ဖြစ်တယ်လဲအာနဝကောတိယောတတမိတိအကယ်၍ငါကကိုယ်ကလေးလူမဲ့ပဆိုရင်ဒါတောသတိကပြောတာနော် ဒီတတိကဗလာတုံဓာတာဂောတိဩတသိတ္တမာတိသူကဆယ်ကတိလူမယ်လို့ပြောလိုက်မယ်တဲ့ဟောဒေါသတိကငါကိုယ်ကလေးလူမယ်ဆိုရင်မြို့တတိကဆယ်ကတိလူမယ်လို့ပြောလိုက်မယ်အဲလိုပြောမယ်လို့ဆိုရင်ဖြင့်ငါရှိဘဥစ္စာနဲ့ပြီးတော့ရှင်ရတာလူသိပြီးတော့ဒီဖရာတိဆောက်ရင်းမှလည်းဥက္ကဋ္ဌမဖြစ်ပဲနေလိမ့်မယ် အဲ့ဒါနဲ့ဥက္ကဋ္ဌဖြစ်လို့ရေးကြံစီတွေးတော့တဲ့အချိန်ကာလကြတော့ရှိသမျှကိုယ်ကလေးလည်းလူမဲ့သဗ္ဗုဒ္ဓတာရပရိယမိမိနဲ့တကွာသောမယသာမီးများတိုင်အောင်ဗုဒ္ဓသာတာသပါဝံမြတ်စွာဘုရားကြီးကျွံအဖြစ်ကိုပြုမယ်လို့ဆိုရင်ဖြင့်ငါဒီဘုရားတိဆောက်ရင်းမှာ ကုသိုလ်ယူခွင့်ရလျာ၏ ဂုံမဂသနလိုလားလို့မဟုတ်ပဲကုသိုလ်ရေးရလိုလားတဲ့တွက်တာကြောင့်သာလဲတောတထေကတွေးတော်ခြင်းဖြစ်တယ်ဆိုတာကိုဘုန်းကြီးတို့ပြိဿအမြင်ရှင်းကြပါစေမှန်ရဲ့လားရှေးခေတ်လူများက ကုသိုလ်လိုခြင်းနာဒီကုသိုလ်မှာကိုတိလက်ရောက်ပါဝင်ခြင်းနာနေရာယူအမိခံယုံမြမဟုတ်ပဲတကယ်လက်တွေ့ကုသိုလ်တရားကိုစစ်စစ်ပေါက်ပေါက်လိုခြင်းနာဤသားကြောင့် မိမိရှိသမျှပြည့်ခြင်းဥစ္စာတွေယရနာခြင်းငွေတွေလည်းအကုန်လူမဲ့မိမိနဲ့တဝါသားမယာစသည်အလုံးတို့လည်းပဲဘုရားရဲ့အလိုအကျွေးပြုမဲ့လို့ကြီးညာလိုက်တဲ့အခါမှာတောသတိအနိုင်ရတယ်။ဘယ်သူနိုင်ရပါလဲ။ဘုန်းကြီးတို့ဘာသာရေးသာသနာရေးကိစ္စတွေမှာဟောဒီဝတ္ထုလေးအာယုယူပြီးတော့ရွေးကြမယ်စိတ်ထားကြမယ်ဆိုရင်မကောင်းဘူးလား။များသောအားဖြင့် နာမခံလေးသာပြားနေကြပါတယ်ပြိဿတကယ်ဥဆောင်လုံးမဲ့ပုဂ္ဂိုလ်ဟာလုံအားနဲ့တကွာသောငွေအားအသိဉာဏ်အားတွေအလုံးပါဝင်သင့်တယ်ပေါ့မပါဝင်သင့်ဘူးလားအေးပါဝင်သင့်တယ်တဲ့ဟောဘုန်းကြီးတို့ဒီဗုဒ္ဓသာသနာလောကအဖွဲ့ဥက္ကရာဟိတေတိဥက္ကရာမြို့သမီးဆောင်ဆောင်ရေးဥက္ကရာစသည်တို့လည်းပဲဒီနည်းဒီရွယ်ချက်ရှိကြလိမ့်မယ်ရှိတယ်လို့ဘုန်းကြီးတို့ယုံကြည်ယူဆပါတယ်။တိုင်းရှိစေ အဲ့ဒါနဲ့ဆိုပြီးတော့သူဖရာဥက္ကဋ္ဌကိစ္စတောင်းဝင်ရွက်ဆောင်ပြီးတော့ကစားအသက်တာလျော်စွာနေမနုဿလောကတော်ဒေဝလောကဒေဝလောကတော်မနုဿလောကသံတရိတ်တဝါလူဘဝမှာသည်နတ်ဘဝနတ်ဘဝမှာသည်လူဘဝအဲဒီလိုသူကတိဘုံဌာနတော်၌အတဝါအပြာချင်းချင်းတရောချင်းလေးမေတ္တကာလာမြေကြီးတယူဇနာမြင့်နဲ့ကာလတိုင်အောင် မြည်ကြီးဒီဥဒနာမြင့်တဲ့ကာလတိုင်အောင်ဆင်းရဲတဲ့ဘဝသူမဖြစ်ရဘူးဘုရားတဲဆောင်ရေးမှာငွေရေးကြီးနဲ့တကွစေရနာဆန္ဒသူ့ရဲ့ကာယလုံအားအဲ့ဒီကုသိုလ်တရားတွေကစောင့်ရှောက်ထားတာဘုရားနှဆုစာကြအပေမကြအောင်ဘာကစောင့်ရှောက်ထားသလဲကုသိုလ်တရားတွေကစောင့်ရှောက်ထားတယ်ဘာကစောင့်ရှောက်ထားပါလဲဒါကြောင့်ဘုန်းကြီးတို့တရားဓမ္မတို့ ဗုဒ္ဓဘာသာဆိုတာကာမတက္ကတညာမြင်မှရှိကြရကာမကကာမတက္ကတညာဆိုတာကာမကကာအလုတ်ကိုယ်ပိုင်လုပ်တဲ့အလုတ်တက္ကကကိုယ်ပိုင်ဥစ္စာညာနာကသိတာကာမတက္ကတညာဆိုတာကိုယ်လှုပ်ထားသည့်ကံလီသာလင်ကိုယ်ပိုင်မဲ့ကိုယ်လှုပ်အားကိုကိုယ်ယုံကြည်တာကိုကာမတက္ကတညာလို့ခေါ်ပါတယ်မှန်ရလား အေးဒါလေးတွေဗုဒ္ဓဘာသာတိုင်းကအမြင်ရှင်းဖို့လိုတဲ့တချို့အမြင်မရှင်းကြဘူးဘာသာရေးကိုယ်ပဲရှိကတဲ့နေရာဌာနခံယူတဲ့နေရာဌာနအေးလက်ခတ်တင်းလင်းတဲ့ဆိုပြီးသွေးမသန့်ရဘူးပြိဿဘုရားအဘောတရားအဘောသံဃာအဘောမယုံမကြည်မလေးမစအာမရကြဘူးအဲဒီလိုအာမရကြတော့ဘာလို့တော့ယခုခေတ်များသောအားဖြင့် ရာဓုပစ္စည်းရှိတဲ့ပုဂ္ဂိုလ်တွေရဲ့ဖျားကမ်းမှာတက်ကြည့်မယ်ပဆိုရင်ရှုပ်ထွေးပွေးလိမ်ပြီးတော့နေတာဟာကာမတက္ကတာညာအမြင်မရှင်းရလို့ပါဟုတ်ပလားအေးဘုရားတရားသာကိုယ်ကလို့တို့လုံလောက်ခြင်းမှာလုံလောက်မယ်အဲ့ဒါရောက်ရေအောင်ကောင်းအောင်ပရိုမိုရှင်ရာဓုတက်အောင်ဆိုပြီးတော့သူရတတိတို့ဘိုက်ကူနာကတရုတ်ဖျားတို့မုတ်စိတ်ဖာပါကလာဖျားနဲ့ဒီထဲမှာပြိဿကြီး ဘာတွေလဲဝိဇ္ဇာစောကြီးတပတိဘိုးဘိုးကြီးဖဖကြီးဘုံမင်းကောင်ဒီမှာတော့ရက်ကန်းကျင်တော်ရှင်မတိရွှေဘော်ကျွန်းစတဲ့အရာဌာနတွေဟာအလုံးဘုရားရှင်ပေါ်ရောက်နေကြခြင်းဒီဘုရားတရားသံဃာပေါ်ယုံကြည်မှုနည်းတယ်စိတ်ချမှုနည်းတယ်လို့ပြောရင် ဖြစ်မလားလို့စဉ်းစားကြည့်တာပြောတော့မပြောဘူးပြောပြီပြီတို့လောကမှာဘာသာရေးဆိုင်ရာအားမရစရာတွေဟုတ်ပလား အေးဘုရားတရားသံဃာနဲ့စိတ်ချယုံကြည်ပြီးရင်အဲ့ဒါတွေလိုသေးတယ်လားဒါပေမဲ့မလိုပါဘူးဆိုပေမဲ့လို့ဟောဒီယောဂီတွေရဲ့အိမ်လိုက်ရင်များသွားပြီ60ရှင်100လောက်ကဘုရားရှင်ပေါ်မှာအဲ့ဒါရှုပ်ပွားနေတာတွေတွေ့ရအဲ့တော့ဘုရားရှင်ကရှင်းရှင်းလန်းလန်းမဟုတ်ဘဲနဲ့ကိုယ်ဝယ်ရမဟုတ်ဘဲနဲ့စတိုကန်းဖြစ်ဖြစ်နေတာကိုဘုန်းကြီးတို့ကအာမရလွန်းလို့ကိုယ်ကလည်းဘာအာနာဘာပသက်နာမှမရှိတော့ဒီတိုင်းထိုင်ကြည့်နေရ ဝင်းရကတော့ကလိကလိကလိကလိနဲ့မချိနှက်လိုက်တာလေဘုရားတရားသံဃာပေါ်ယုံကြည်ခြင်းနဲလိုက်တာဘဝကုသိုလ်ကြောင့်စီးပွားဥစ္စာရှိရာဓုဂုံတွေရှိကြပါရဲ့တန်းနဲ့အဲ့ဒီဘဝရဲ့ကုသိုလ်ဆိုတဲ့အကျိုးကိုမယုံကြည်ဘဲနဲ့စိတ်မချတိုင်းလေးပဲအာမရနိုင်လွန်းတဲ့အတွက်ဒါကြောင့်ဘေးကအယံအတအဆွဲအပွားစပယာဆိုတဲ့ဘာသာကိုယ်ဝယ်ရေးတွေထားကြတာဘုန်းကြီးတို့မချစ်နှက်ဘူးဘုန်းကြီး15နှစ်လောက်ဥက္ကဋ္ဌဖြစ်ချင် ဘာတော့ဘာမှမပြောရသေးဘူး15နှစ်လောက်ဥက္ကဋ္ဌဖြစ်ခြင်းနဲ့ရှိသေးတယ်နော်အဲအဲ့ဒီဥက္ကဋ္ဌဖြစ်ရင်อืมတိုက်တွေကိုကားတွေနဲ့လိုက်ကြည့်မှာပြောတာပါအေးလိုက်ကြည့်ပြီးတော့ခုနကဘုရားရှင်မသမရှင်းဖြစ်နေပြီပါရှုပ်ထွေးပွေလီနေပြီပါဆိုရင်အဲ့ဒါတွေအကုန်လုံးထောင်နဲ့ဆွတ်သွင်း ဘုန်းကြီးတို့ပြိဿသဘောတူလားအဲသဘောတူတယ်ဆိုရင်ဒီဟာဥပဒေကြေညာချက်ထုတ်လိုက်လက်ပြင်ကကစပ်ပြီးရန်ကုန်တမျိုးလုံးကိုဥဒတိုင်းကာကြဆိုလိုက်ဖမ်းနေဓာတ်စီကုန်တယ်ဥဒတိုင်းကာလိုက်ရင်ပြီးရောအကုန်လုံးဖမ်းမိတာထောင်ထဲသွင်းမိတာဖြစ်ရောအေးအဲ့ဒါပိုဆိုးတယ်မြို့ကြီးလေးလေးပိုဆိုးလေးလေးစီးပွားဖြစ်လေးလေးပိုဆိုးလေးလေးယာတုကြီးလေးလေးပိုဆိုးလေးလေးပဲ ဒီတော့အဲ့ဒါတွေကိုယ်ွယ်မှလားဆိုတော့ဘုန်းကြီးတို့ဒီမှာကျေးဇူးရှင် မာစီဆရာတော်ဘုရားကြီးစံတော်မူရာတို့မှာတော့ပြင်မထွက်ကြည့်ရင်မိုးကိုဆရာတော်ဘုရားဆွန်လွန်ဆရာတော်ဘုရားကတိဝိုင်းဆရာတော်ဘုရားဝေဘူးဆရာတော်ဘုရားတောင်းမှုလို့ဆရာတော်ဘုရားခန်းကြီးဆရာတော်ဘုရားအများကြီးရှိပါဘာသာရေးနယ်ပယ်ကအဲ့ဒီဆရာတော်ဘုရားကြီးစံတော်မူရမှာဘယ်သူရသတိမှမရှိပါဘူးဘိုက်ဘုံနာကတရုတ်ဘုရားလည်းမရှိ မုတ်စိမ်ဘွားပါကလားဘုရားလည်းမရှိပါဘူးဝိဇ္ဇာဇောကြီးတပတိဘိုးဘိုးကြီးဘိုးဘိုးအောင်ဘိုးမင်းကောင်ရှိလား ဒါပေမဲ့လည်းကြက်ပြန်မကြမစီကားဘူးလားအလုံးမှန်ရင်စီကားမှာပါလောကလူစကားပြောရင်စီးပွားဖြစ်မယ်ဂုံတက်မယ်ယာရုတက်မယ်မှန်ရလားအေးဘုန်းကြီးတို့ဟာစကိုင်းတိုင်းရွှေဘုံခရိုင်ရေဦးမြို့နယ်အင်ကြီး60မြာရှိတဲ့ပင်စင်းကင်းကြီးရွာကအညတရလူသားတယောက် အဲ့ဒီလူသားတယောက်ဟာဘာသာရေးခံယူချက်ကိုယ်လုံးအားနဲ့ကိုယ်ဆိုပြီးတော့ကြိုးစားပြီးတော့တက်ခရတာခနေ့ဘုန်းကြီးတို့ပြိဿပြောစီရမလို့ဘူးမြန်မာပြည်မှာဘုန်းကြီးတို့ဘွဲရနှစ်ပါးတည်းပဲရှိတယ်ဘလောက်ရှားတော့ရှားခြင်းတိုင်းရှားမရည်ခဲ့တဲ့ချင်းလို့ရှားလေအောင်တော့ထမင်းလုပ်ကြီးနဲ့လူပါမသောယုံဖြင့်မှားလိုက်ခြင်းလေတနိုင်ငံလုံးတပြည်လုံးမှာမှဘုန်းကြီးတို့ရတဲ့ဘွဲနှစ်ပါးတည်းပဲရှိတယ်ရှားရှားပါပါအကျဉ်းချင်းထဆင်ပြီးတော့ခြေညာပေးလိုက်တာဒါပေမဲ့နှစ်ပါးဟာနှစ်ပါးပဲ ဘာဖြစ်ဖြစ်ဂုံတော့ယူအောင်မှာပဲရတာလေတော့ကြွားလိုက်ရအောင်ဟုတ်တယ်မို့လားအေးပြီးတော့ခုမဟာစီဘုန်းကြီးတို့ပြင်းပြင်းပြီးပါအဲ့ဒီလုပ်ငန်းတာဝန်ရွက်ဆောင်ရတဲ့ဟာဖြစ်လာပြီးတော့မြို့နယ်မှာဆိုင်ရာဘုန်းကြီးတို့ဆွန်လောင်းသင်္ခောပကဥက္ကဋ္ဌအဲဆွန်လောင်းသင်္ခောပကအဖွဲ့မှာဩဝါဒစရိယစသည်ဖြစ်လာတာဒါကြိုးစားမှုပဲဒါကိုဘုန်းကြီးတို့ပြောနေတာပါဟုတ်ပါလားငယ်လာကြီးစာကြတာနှစ်ချင်းဘုန်းကြီးတို့ ဇက်တိုင်အောင်မြင်လာခဲ့ဟောအဲဒီကနေပြီးတရားဟောတော့အခါလည်းပဲဘုန်းကြီးတို့လောက်အားနဲ့ကြိုးစားတော့ကျေးဇူးရှင်မဟာကြီးဆရာတော်ဘုရားကြီးတက်တော်ဒေဇာကာလာထုံးကအဝေးရောက်ကမ္မထမ်းဆရာအဝေးရောက်ဓမ္မဂတိကအဖြစ်နဲ့ဘုန်းကြီးတို့ကိုချီးမြှင့်ခဲ့အင်္ဂလိပ်စာမတတ်လို့နိုင်ငံခြားမလိုက်ရတာအခုမှနည်းနည်းလေးအင်္ဂလိပ်စာလေ့လာနေတယ်ဟုတ်လားကုတ္တမောနိစာအာကုတ္တမောနိစာဟုတ်လား ဂိုင်ရှိသေးပါဗျာဒါကြောင့်ကြိုးစားရင်ရပါတယ်အလုံးမှရင်ဖြစ်ပါတယ်မဖြစ်ဘူးလားအေးအခုတော့လောကလူသားတွေကခင်ဗျားတို့ရန်ကုန်ပို့ဆိုးသေးတယ်ဒါကြောင့်ဘုန်းကြီးရန်ကုန်မနေချင်တာအားတယ်ပဲပြောပြောပေါ့ဘာကြောင့်လဲလို့ဆိုတော့အာတစိတ်ကြီးဘယ်နာဘာပေါ်တဲ့သွားပြီးဟောဟောနဲ့အိမ်ကြီးပြည့်ချဗျာသိခါမဲ့လိုက်အရှင်းမရှိရရောက်လိုက်တာလို့ပြောရင်နာမစိုးလို့မပြောပါဘူးပြောပြီးပြီ ဟုတ်တယ်တော်ကြပါတဲ့သွားပြီးအမေကရင်ပြည်တဲ့ဘာပေါ်လို့တဲ့ရှမ်းပြည်တဲ့ဘာပေါ်လို့တဲ့ပေါ်တိုင်းလာသွားရရင်ခမရတို့ရှာထွက်ပုံပေါ်ဟိုအဝတ်မောတဲ့နာကတွေကြည်သွားကြည့်ပါတော့အေးဒါကြောင့်ဘာသာရေးမှာကြစ်လက်ခိုင်မာမှုလိုတယ်ကြစ်လက်ခိုင်မာမှုမလိုဘူးလားမလေးပါဇက်ကလေးတွေကတော့ဆိုလိုက်တာဗုဒ္ဓောမေတရဏံအင်းညာနာတိ ဗုဒ္ဓံတရဏံခိစ္ဆာမိပါဖရာချိုးချာနဝင်နားရဲကတော့ချိုးပါရဲ့ဓမ္မောမိတရဏံဘာလဲတော့အင်းညာနာတိဓမ္မံတရဏံခိစ္ဆာမိပါဖရာတန်ဃောမိတရဏံဟောသူတို့လိုက်မလားလို့ဆွဲခေါ်တာတယောက်တည်းလွတ်ထားလို့ပြန်တော်မူရင်ဘုန်းကြီးဘုန်းကြီးပြန်ချနေရအောင်မယ် တံဃောမေတရဏံဣယံနတိတံဃံတရဏံယစ္ဆာမိပါဖရာကြိုးကြဥလေးရဲ့အလံကတော့ကောင်းလိုက်တာကြိုးကြဥစကြည့်တော့ခြေစုပ်ခြေစုပ်တယ်ဘာသာရေးလောက်တဲ့နေရာဌာနမှာရှင်းရှင်းသန့်သန့်သွေးအေးအေးမရှိဘဲနဲ့ဖြစ်နေတယ်သွေးပြက်နေကြတယ်လို့ဘုန်းကြီးများပြောပြရတယ် ဘာသာရေးခေါင်းဆောင်တဦးနေအပြင်ပြောသင့်လားလို့ပြောကြည့်တာပါ အကယ်၍မပြောသင့်ဘူးဆိုရင်လဲ sorry နဲ့သိမ့်လိုက်ပါကြိုင်ရှိသေးဗျပြောရင်ပြောရင်ကဘယ်ထွက်သွားမှမသိဘူးအခုဘုရားကြီးဆောင်ရေးမှာဂောဘကဥက္ကဋ္ဌနေရာပြိုင်ရတဲ့အခါတောတတိအနိုင်ရနာမည်လိုခြင်းလားဂုံလိုခြင်းလို့လားတကယ်ကိုဒီဘုရားကြီးဆောင်ရေးမှာ ကုကိုအားညာအားငွေအားတို့ဖြင့်ကုသိုလ်လိုချင်လို့လှုပ်လာတာအဲ့ဒီကုသိုလ်တရားကစောင့်ရှောက်ထားတဲ့တွေ့တာရောက်ဩကသမဘုရားနဲ့ကောဓမဘုရားနတ်စုတို့ရဲ့စာကြားမှာရှင်ရတဲ့ဘဝသူမဖြစ်ခဲ့ရခြင်းဒီကုသိုလ်ကစောင့်ရှောက်ထားတာဘာကစောင့်ရှောက်ထားတာအေးအဲ့ဒါကိုဘုန်းကြီးတို့တရားဓမ္မတို့ယုံကြည်ကြသမ်းမှာလက်ခံကြသမ်းမှာ အခုတစိတ်ရှိဘယ်ကပါတဲ့ဘယ်လိုဖြစ်တဲ့ဘာတဲ့ညာတဲ့ဆိုဟာဂယောဂယောဂယောဂယောနဲ့အင်္ဂလိပ်သိက္ခာသိပ်ပြတ်တာပဲတော့ကြမော်တော်ကားနဲ့လာဘဲလာတော့ဘဲလာတော့ဟွန်းကိုယ်စိတ်ထဲကတော့လူမှုဆက်ဆံရေးမို့သာနဲလဲလေးပြုံးဟန်ဆောင်လဲရတဲ့စိတ်ထဲကတော့တော်တော်ကိုညစ်သွားအဲ့ဒါလေးတို့တကားတော့မရေကိုဒါနကိုသီလကိုသမထကိုဝိပဿနာငြိမ်းငြိမ်းစိတ်စိတ်ဣန္ဒြိယရအာမကိုသိမို့လား ဤခမရတို့ကလှုပ်ပြီးအားလာတဲ့ချိန်ကာလပိုက်ဆံလေးစုလူလေးစုကာငါကောင်းကြီးကနာမည်ကောင်းလေးတက်လိုက်တာဖျားဘူးရင်တဲ့ဘယ်သွားမလို့တော့ဆိုတကိုးကြီးဖျားတယ်ဆိုတော့ကိုမျိုးကိုရွာကဖျားတကိုးမကြည့်တော့ဘူးလားဖျားတောင်မှအဲ့ဒီလိုခွဲတန်းချပြီးတော့ရန်တိုက်ပေးနေရရောက်တယ်ကိုသာမျိုးကဖျားအိမ်ကဖျားခင်ပြန်လာရင်ရင်ဝါကိုခြေထောက်နဲ့ဇုံကန်နဲ့အိမ်မော်မတက်နဲ့ ငါမျိုးမဝင်နဲ့ဘယ်နဲ့အားအားရှိတယ်လျှောက်ပြီးတော့တကားတဲ့အချိန်တွေဖြုံးဟမ်ငွေတွေဖြုံးလူပန်းသွားတော့ဘုရားဘူးပြန်လာတော့ရံဖြစ်ပြန်ကောင်းနိုင်ကြသေးရလားအဲအဲ့ဒါမျိုးတွေလည်းမလုံနဲ့ကိုပါကိုဘုရားနေရတန်ခါဘုရားကိုယ်ွယ်ခြင်းသည်အဲ့ဒီဘုရားလှမချောမတကူးကြီးမှသလိုမဟုတ်ဘယ်ဘုရားဖြစ်ဖြစ်အနန္တဂုံနဲ့ပြည့်စုံတယ် ဘာနဲ့ပြည့်စုံတယ်လဲအေးအနန္တဆိုတာနာအန္တောအနန္တောအန္တောဆုံးပိုင်းခြားသည်နမရှိ အနန္တောဆုံးပိုင်းခြားမရှိဘုရားကုံ၉ပါးတရားကုံ၆ပါးသံဃာကုံ၉ပါးလို့ပြောထားခြင်းသည်ပွားများရလွယ်ကူအောင်လို့ဘာဖြစ်လို့အေးအဲ့ဒီလိုသတ်မှတ်ပြီးတော့ပေးထားရင်ပဲဖြစ်ပါတယ်အဲ့ဒါကို ဘုန်းကြီးတို့တရားတော်မှာများကလည်းသဘောပေါက်နားရှိရမယ်ဘုရားသေးလေးလေးထူထားတာကြီးကြီးကြီးထူထားတာရွှေရှိရှိမရှိရှိရှိအရဟံစတဲ့ဂုံကိုမြင်အောင်အာရုံယူရမယ်ဘာကိုအာရုံယူရမလဲအခုတော့မဟုတ်ဘူးဘယ်ဘုရားကပါတဲ့ညာဘုရားကညာတဲ့ဘုရားရင်ဂုံတိုင်နေကြတယ်ကိုယ်သာဘုရားဆိုရင်တော့အကုန်လုံးဝယ်လုံးရှင်တွေသိမ့်ရုံရိုက်ဒါတော့ဒေါသကြီးတဲ့ဘုန်းကြီးတွေဘုရားလည်းဖြစ်မှာဟုတ်ပါဘူးဖြစ်လည်းမဖြစ်ရှင်ပါဘူးအခုဆောင်းကရောက်လေပုံမဖြစ်ရှင်လေ ဘယ်နဲ့ကိုအိမ်တော်ရေးကြီးပွားရေးစီးပွားရေးလူမှုရေးအဆင်မပြေတော့ဘယ်နဲ့လုပ်တော့ပင်ရင်စရာကြီးသွားမေးပြီးတော့လက်ရှိတယ်ဘုရားသွားရေလူလိုက်ပါဆို ပြာတော်လားအောက်ကဘုရားလေးနှုတ်ခမ်းကိုပြာလို့လောင်းလိုက်တာလေရွှေတကုံဘုရားကပုံမဖြစ်ရှင်သေးပြီးတော့တကူလာအခါကာလဘယ်နဲ့တော့ရရရာချင်းရှားမိတာမိရှားတာကြတယ်ဆိုပြီးတော့နေ့လေတကူလာနှွေခေါင်ခေါင်ကြီးမှာဆိုပြီးတော့ဘုရားနာမိပုံတိုက်ကြတာလေ အဲအဲ့ဒါလေးလည်းမလုံနဲ့ပြီးတော့ဘုရားရှိမှဘာမဟုတ်ညာမဟုတ်ရေရာချီတယ်လို့လို့ဘာလို့လို့နဲ့ဆိုပြီးတော့တကယ်ရွှေကြီးငွေကြီးလည်းမဟုတ်ဘဲနဲ့စိကရက်ခွန်ကလရွှေကိုချီလုတ်ခဏောင်ကပ်ကပ်ပြီးတော့ဘုရားရှိသွားသွားထားကြကိုဖြူရိတ်တာလုံးဝလက်မခံဘူးရေရာချီခြင်းလားပြင်မဲ့ချီတာအဲ့ဒီမြောင်းနဲ့ပြစ်ထားခဲ့ဘုရားရှိမရှုံးနဲ့ဘယ်နဲ့ကိုကြတော့ရွှေစစ်ငွေစစ်တွေတက်ပြီးတော့ဘုရားကြတော့အလုံးမကြတဲ့ကလရွှေနဲ့သွားပြီးတော့ချီလုတ်ခဏောင်ကြတော့ဝဲချမ်းများနဲ့သွားလုတ် လက်ကိုမခံဘူးဘုန်းကြီးစီကြလူတွေဟာအလကားအဲ့ဒါ overweight တွေဖြစ်နေကြကိုရှိတဲ့အခွင့်အရေးတဲ့ပိုးလိုချင်ကြကိုပြုတဲ့ဒါနကိုပြုတဲ့သီလကိုပြုတဲ့သမထကိုပြုတဲ့ဘာဝနာဒါနဲ့အေးအေးရှိတယ်လေစိတ်ရှိလက်ရှိသူ့ရဲ့ကိန်းကနန်းနဲ့အကျိုးခံစားမယ်ဆိုတဲ့ကံကံရဲ့အကျိုးမြတ်လို့ယုံကြည်ရမှာမဟုတ်လားအခုတော့အဲ့ဒါလို့မဟုတ်ဘူးအယံအယံနဲ့ဗယံမရာလုံနေကြတာ ကိုသာဥက္ကဋ္ဌဖြစ်ချင်ပါတယ်15နှစ်လောက်ဟုတ်ကလားအဲ့ဒါသတိထားဗျအခုကောဘကဥပကထယာတုယူတဲ့နေရာဌာနမှာ ကုသတရားလိုခြင်းလို့ရှိသမျှငွေအညာအလူအနာအကုန်လုံးပေါင်တိုက်ခါဖြင့်ကုသတရားရယူလိုက်ပါပြီအဲ့ဒီတော့ကုသယူပိတကလာလက်တွေလှုပ်လှုပ်ချွေဖြင့်ကသဗ္ဗဘုရားနဲ့ဂေါတမဘုရား အဲဒီရှင်တော်ဘုရားနတ်ဆုတို့ရဲ့စာကြဆင်းရဲတဲ့ဘဝသူမဖြစ်ရဘူးဒါပေမဲ့လို့သောတာပမတ္တိတွေလည်းမြတရားအာမထုတ်ဖဲသောတာပမတ္တိတွေလည်းမြဘဝမခိုင်မာဘူးခိုင်မာရလားသူတို့တတွေစုတေပိသကလာဂေါရမမြတ်စွာဘုရားရှင်တော်လက်ထက်လူပြေမာလာဖြစ်ကြသည်အဲဒီလိုလူပြေမာလာဖြစ်တဲ့အချိန်ကာလ ယောက်ျားဖြစ်တဲ့ပုဂ္ဂိုလ်ကမုတ်ဆိုးကြီးလာဖြစ်တယ်ရာဇဂုမြို့မှာဘယ်မြို့မှာလဲခုနကပြောရမယ်ဥက္ကဋ္ဌကတော်ပေါ့လေဒီတဲ့တိုက်ဆိုင်မှုပါရင်လဲ sorry ပဲပေါ့ဗျာဟုတ်ဗလားဘယ်သူမှမရည်ရွယ်ဘူးဒါကတော့ဒီမှာပါတဲ့အတိုင်းပြောရတာအေးဒါကြောင့်အဲ့ဒီဥက္ကဋ္ဌကတော်ဖြစ်တဲ့ပုဂ္ဂိုလ်က ရာဇယုံမြို့မှာတထေးသမီးလာဖြစ်တယ်ကံပြစ်ချရာဆိုတာဒါပဲဘိုးဘွားကဇနီးမောင်နှံဖြစ်ကြခဲ့ပြီမဲ့လို့ကုသိုလ်တရားအတူယူကြပြီမဲ့လို့မခိုင်မြဲသေးသောဒါနမခိုင်မြဲသေးသောသီလမခိုင်မြဲသေးသောသမထဖြင့်ဘဝဟာစိတ်မချရသေးဘူးဒါကြောင့်ပြစ်လိုက်တဲ့ခဲသည်ကြကျင်ရကြရတဲ့ကဲ့သို့အာကုန်ရင်ပြန်လာရတဲ့ကဲ့သို့ သူတို့ရဲ့ကုသိုလ်ဆွမ်းအကုန်တဲ့အခါကျတော့မှဥက္ကဋ္ဌကရာဇဂျိုမြို့မှာလာပြီးတော့မုတ်ဆိုးကြီးဖြစ်တယ်။ဥက္ကဋ္ဌကရောကတတိသမီလာဖြစ်တယ်။ဥက္ကဋ္ဌကရောကဘာဖြစ်တော့ဥက္ကဋ္ဌကြီးကအဲမုတ်ဆိုးကြီးလာဖြစ်တယ်။ကံပြစ်ဆရဆိုတာမသေးကြဘူးလား။အဲ့ဒါနဲ့ဥက္ကဋ္ဌကရောဖြစ်ခဲ့တဲ့ဝါဇနီဖြစ်ခဲ့တဲ့ပုဂ္ဂိုလ်သည် ကုမာရိကဝသောတာပတ္တိဖလေပဋိထိသူကရှိဘဥစ္စာရှိရှိဘဥစ္စာရှိတော့ကကုသတရားမှာ သူလေးစားဒါကြောင့်ဘုရားသွားကြောက်တဲ့ခေါင်းလောင်ဖြတ်တော့ဖြင့်တရားဓမ္မဆက်တွေကိုနာယူပြီးတော့ခြင်းသုံးပွားများလိုက်တာအပြိုရှင်ဘဝနဲ့သောတာပန်တည်တယ်ဥက္ကဋ္ဌကတော်သည်ဘာဖြစ်ခဲ့ပါလဲ။ဟုတ်ဖြေးကလေးထဲအောင်လေအပြိုရှင်ဘဝနဲ့ ကိုကအောင်းမိတယ်အဲ့ဒါလေးကြည့်ပြီးတော့ဒီခေတ်အပြိုကြီးတွေသောတာပန်မဖြစ်သေးလို့ထင်တယ်လို့ဟုတ်လားအေးအေးအဲ့ဒီအပြိုရှင်မောဟနဲ့သောပြီးတော့သောတာပန်တည်ရဲ့ဒီနာယနာလောယခုနဲ့ကတစ်ချက်ဥက္ကဋ္ဌဖြစ်ခဲ့တဲ့မဟုတ်သောကြီးကနေစဉ်နေစဉ်လဲပေါ်မှာတကားလည်းပဲဤဒီထောင်ရောက်ဒီကြော့ခွေးတွေလာနေတာတွေစင်းဒီတုံးတွေ တူးတွေလေးတွေမြားတွေနဲ့ဆိုပြီးတော့မြို့ကထွက်ပြီးတော့တောမှာသွားသွားပြီးတော့တန်းနဲ့တွေဖမ်းတယ်မုတ်ဆိုးအလုပ်လုပ်တယ်ပေါ့ဘာလုပ်ပါလဲအဲဒီလိုမုံစောလောက်တဲ့လောက်တဲ့ချိန်ကကလာတထေသမီးလေးလေးသာဖြစ်တဲ့ငါဖွင့်ပြီးတော့ကြည်လိုက်တဲ့အခါမှာပရိသတ်ရဲ့အပေါ်ရီမဝနိုင်မှုရောင်တော်ကြီးတစောင်းထုံပြီးတကားလာခြေဆွဲမုတ်စိတ်ခြေဆွဲတွင်နဲ့ အေးကြောရင်မဲ့ပြီးတကားလားတကယ်တဲ့တော်ထဲမှာနေကုန်ဆိုပြီးတော့လောလောရဓမ္မစွန်ကြီးကိုသွားမြင်တော့ပုဗ္ဗေဝသန္နိဝါသေနပိစ္ဆုပန္နာဟိတေနဝါဧဝန္တဇာတိပိမဥပ္ပလံဝယထောတကေဆိုတဲ့ဒီသနာအယလွယ်လွယ်ပြောရရင်ပြိဋ္ဌာယိအဲ့ဒီသောတာပန်သမီးပြိုကလေးကမုတ်ဆိုးကြီးမြင်မြင်ကြီးမြင့်ချင်နေအကုန်ချက်ပြလိုက်တယ်တဲ့ မုတ်ဆိုးကြီးကိုမြင်မြင်ချင်းလက်သေးသမီးလေးကဘာလုပ်ပါလဲအေးမြစ်ချင်နေအကုန်ချက်ပလိုက်တာဒါကြောင့်ဒီရောက်တဲ့ကဘုန်းကြီးတို့မြစ်ချင်နေတိုင်းစားနေရကိုင်းတာအဲဒီလိုဆိုပြီးတကားလားမေတ္တာသက်ဝင်ချစ်ခင်နဲ့တွေ့တာကြောင့်ဒါပါလေတချေရင်ကသမဖယတဲခြင်းကာလတုန်းကဖယားတဲဆောင်ရင်းမှာလုံအားငွေအားညာအားအကုန်လုံးပူးပေါင်းဆောင်ရွက်ခဲ့တဲ့ကုသိုလ်စွမ်းအား တနည်းအားဖြင့်သမုဒ္ဒရာသာရောရှင်နွယ်ရှက်ပြီးတကားလားလက်ဆက်ခဲ့တဲ့ဇနီးမောင်နှံဖြစ်ခဲ့တဲ့တွေ့တာအဲဒီနှစ်ကြောင်းတို့ကြောင့်မုတ်ဆိုးကြီးကိုမြင်းမင်းချင်းပင်လည်းမြို့သမီးကလေးဒီမေတ္တာသက်ဝင်ချစ်ခင်တဲ့တွေ့တာကြောင့်အိမ်ပေါ်မှာလေးကို ခေါ်လို့ကိုက်ဟောကမုတ်ဆိုးကြီးကိုသွားမိကလက်ပြင်ကပဲချင်းပဲနေရာက ထွက်မလဲ ဒီတော့မောစောကြီးကလည်းပဲအမှန်ကန်တိုင်းတပြင်ကဒီအချိန်ဒီနေရာကထွက်မယ်ဒီလိုသိတဲ့အချိန်ကကာလတသင်းသမီးတွေညတကဝေသေနမဘိတဝါတသင်းသမီးရဲ့ဆောင်းရဝအစားသွင်းပြပါမမထားပဲရှင်ရဲ့သူ မာကလေးအသွင်အပြေဝယ်စတို့ဖြင့်ဝတ်ချွေကိုပိုင်တဲ့ဥစ္စာယရနာတွေကိုယူပြီးတော့မုတ်ဆိုးကြီးလည်းနောက်ကလိုက်သွားပါတယ်။ ဒီတတော်ကလိုက်တဲ့အခါကျတော့မုံချိုးကြီးကမေးတယ်ဟေ့ကလေးမမင်းဘယ်ကလဲဘယ်သွားမလို့လဲဘာပြုလို့ဒီလက်နောက်ကိုမင်းတကောက်ကောက်လိုက်နေတာလဲဒီတော့ကလေးမလေးကပြန်ပြောလိုက်တယ်အဲတော့ဘာဒီမမေးမနေနဲ့တော့ကိုမြင်မြင်ရင်မြစ်ချင်နေအကုန်ချက်လို့လိုက်လာတာကိုင်းတာနဲ့ပြောကြသူပြိဿညာကြလေသတိပေါ့ဗျာဒီနေရာလေးသေသေးချာချာမှတ်တာနောက်မှအွက်ပေါ်လာမယ် ကျိုးကိုရှင်ဘာမှမေးမနေနဲ့တဲ့ရှင့်ကိုမြင်မြင်ချင်းမြစ်ချင်တယ်အကုန်ထပ်ပြီးတော့လိုက်လာတာဟောဒါလေးကသိရေးကြည့်တယ်နော်အေးအဲ့အနဲ့ဆိုပြီးတော့မှမုတ်ဆိုးကြီးနဲ့ညာလို့ပေါင်းနေဆက်ဆံနေလိုက်ကြတာကြိုက်လွယ်ပါတယ်ပြိဿကြီးသား9ယောက်မွေးကြဆိုဗျာသားဘယ်နှယောက်ရကြိုက်ဆံစည်းကြီးတယ်ကြာကြာထားလို့မဖြစ်ဘူးမြန်မြန်အိမ်တော်ချပေးလိုက်9ယောက်လို့ဟုတ်ပလား ဒါဖြင့်ချွေးမ9ယောက်ရပြီမဟုတ်လားဒီတော့မိုးစောကြီးရဲ့ family ဟာဘယ်နှယောက်ရှိမလုံးနဲ့ညီလာခံကျင်းပတော့မှာခင်ဗျားတို့နောက်ထပ်ပြန်မဲမရွေးနိုင်ဘူး14ယောက်ပြောလို့ပြော16ယောက်ပြောလို့ပြောအရင်အမကိစ္စမပြသေးဘူးနောက်ကိစ္စထပ်မရှုံနဲ့မိုးစောကြီးရဲ့မိုးစောကြီးကတော့ရဲ့သား9ယောက်ရဲ့ချွေးမ9ယောက်ရဲ့ပေါင်းလိုက်တော့ တခါလွတ်လပ်ရေးကြရင်တော့သီရိသူရမဘွဲတော့ရမှာမဟုတ်သေချာဘွဲပဲရသေရင်ခြာရင်ပဲဘယ်နှယောက်အေးအဲ့ဒီ16ရောက်သောမိသားစုတွေမုံစိုးကြီးကသူ့ရဲ့သားကောင်ငါးကောင်နဲ့ဖန်တီလက်ဖြတ်ရောင်းနှံဖောက်ကားခြင်းအလုပ်ဖြစ်ကျွေးမွေးပြီးတော့လာလိုက်တာအဲ့ဒီနေရာမှာတခန့်ရလို့ဘုန်းကြီးတို့အမျိုးသမီးကဘာပါလဲဟုတ်ပြီဗျာအမျိုးသားက တို့မြန်မာစကပုံအယိုးလေးကလင်မုတ်ဆိုအဲမရသောတာပန်ဆိုတာဒီဇလန်ကလာတာပဲဒါဖြင့်တို့သောတာပန်တို့ရဲ့ဂုံရင်လက္ခဏာဆိုတာဘုန်းကြီးတို့ပြိဿလည်းသိပြီးသားပဲမဟုတ်လားသောတာပန်တို့မြည်သည်ပရွယ်စိတ်ကလေးကိုသတ်လိုက်ပါရာတူးကြီးကြီးပြင်မဲ့တွင်အဲ့ဒီပရွယ်စိတ်သတ်မလားမသတ်ဘူးလားဟောမသတ်ဘူးတဲ့ရာတူးကိုပြောင်းပြန်ပြန်ရင် तू ကအလွန်မကြိုက်တာ ဓာတုကိုပြောင်းပြန်ပြန်တော့ဘာပါလဲအေးအဲ့ဒါ तू ကမကြိုက်ဘူးဒါကြောင့်ပရွဲစိတ်ကို तू မသားဘူးတဲ့ဒါပေမဲ့ပရွဲစိတ်မသားရင်မင်းကိုသေစားသေးသေးတတ်ရလိမ့်မယ်ဆိုရင်လည်းရင်ကော့ပေးလိုက်မယ်တပ်ပါတဘောဝတကသင်မျိုးဓမ္မတာပါပဲဟုတ်ပြီလားဒါသောတာပန်တို့ရဲ့အရေးအချင်းပဲဒုပရိသတ်တွေညာကျင်တာပြီးရင်ပရွက်စိတ်သတ်ခိုင်းရတကောင်နဲ့လားတမြုံလုံးလားအေးဒါကြောင့် ဉာဏ်ရှင်နာတိုင်းဘဝအမကရင်ပေးတာမဟုတ်ဘူးရှုနေမှနေရှုမှနေလမ်းစဉ်သိသွားပြီဆိုတာတော့ပဲဘုန်းကြီးတို့ကကိန်းပင်နေယူပါတဲ့ပါရမီဆိုတာကဘုရားမှာဆုံးဖြတ်နိုင်တာပဲမှန်ရဲ့လားအေးကိုသွားခဲ့တဲ့လမ်းဘယ်လိုအတိတ်ပဲရှိတယ်ဆိုတာလေးသိအောင် အမိဖော်ထားအောင်ဆိုပြီးတော့မာကြီးဆရာတော်ဘုရားကြီးပြောတာတာရှိပါအဲဒါတို့မာကြီးကအကျိုးအကျိုးဘယ်နဲ့တော့တပည့်တော်ကဗဏ္ဍရဲ့နဲ့ဉာဏ်ရှင်နာရတာဆိုတော့ပြင်မဲ့မှာတော်တော်ပြဿနာဖြစ်တယ် အဲ့ဒါလေးတွေလည်းသတိထားပြီးတော့တရားဗနေရအာထုတ်ခဲ့ပါတယ်ဒါပေမဲ့လို့နောက်လည်းဆက်လက်အာထုတ်ရအောင်မှာပါပဲယန္နာမဖြစ်သမျှတရားထုတ်ခြင်းကိစ္စမပြီးသေးပါဘူးလို့ဆိုပြီးတော့ဒီယူဝါဒရှိပါတယ်အကျိုးကမဟုတ်လာရင်တရားအထုတ်ပါလားဆိုတပည့်တော်ကဗနေရနဲ့ဉာဏ်ကျင်နာရတာဆိုတော့အဲ့ဒီပြဿနာတွေကဘုန်းကြီးတို့နယ်လဲတဲ့အခါမှာတော်တော်ကြုံရနာရတာနာရတာပေါ့နော် သို့တော်လည်းပဲဆက်လက်အထုံအောင်မယ်ဆက်လက်အထုံမယ်ဓမ္မအကျဉ်းချင်းအထုံမှသိကြမယ်ဆိုတာလေးတော့ဖြင့်ဘုန်းကြီးတို့ပြိဋ္ဌာကိန်းနေဆွဲထားမှန်ရလားဗျာမှန်ပါဗျာ gain တော်ပြီအခုလင်မုံသမယသောတာပန်ဖြစ်တဲ့နေရာဌာနမှာဒီမယသောတာပန်ဒီမုံဆိုးအလုံးနဲ့လောက်ကကျွေးတဲ့လျောက်ပြားဤကျွေးမိပြုစုထောက်ပံ့မှုတွေကိုခံရရတဲ့အတွက်ဒါကြောင့်သူ့မှာအကုသို့အပြစ်ကင်းမှမလားလို့စဉ်းစားကြရပါပဲ။ ဒီတော့ခေါင်းကပြောထားတဲ့စကားဖြင့်ဘုန်းကြီးတို့တရားဓမ္မများသူ့မှာအကုသို့အပြစ်လွတ်တယ်လို့မှတ်ထားဟုတ်ပလားနောက်ဆုံးကြမှာဒါကပိုသင်စားသွားအဲ့ဒါကိုရည်ရွယ်ပြီးတော့တို့မာလိဆရာတော်ဘုရားကြီးကအကုသိုလ်နဲ့ကုသိုလ်တရားဤနှစ်ပါးကမယားပြရစိတ်မပါသောလင်းမှမယား လင်ပြူကလိမိမအိမ်သူစိတ်မတူသောမယွမတော်မရရာသည်သူဇာမာကအသက်ရှတော်ထုံများဝတ္တုစုစုကိုမြော်ရှုနိုင်ချထာဝစွာရှင်အာကုသလကုသလဤကာမတကာဤနဲ့ဖြာကိုမြဲစွာဝန်တွင်နှလုံးတွင်လောတဲ့မယားကအကုသိုလ်ပြုလို့လင်ကစိတ်မတူရင်အဲ့ဒီအကုသိုလ်လင်မမရဘူးတဲ့ထို့အတူလင်ကအကုသိုလ်ပြုလို့မယားကစိတ်မတူရင် အဲ့ဒီအကုသိုလ်ကိုမရမှမရဘူးပြောင်းမြအနေအပြင်မရကကုသိုလ်ပြုလို့လင်းကသဘောမတူရင်အဲ့ဒီလင်းမကုသိုလ်မရလင်းကကုသိုလ်ပြုလို့မရကစိတ်မတူရင်အဲ့ဒီကုသိုလ်မရမရဘူးမှန်ရလားဗျာအေးတခြားနေရာဌာနမှာစိတ်တူကိုယ်တူသဘောတူဖြစ်ပေမဲ့ကုသိုလ်မှာစိတ်မတူကိုယ်မမြသဘောမတူရင်ကုသိုလ်အကုသိုလ်တဥပြုတာနဲ့တဥမရဘူးဆိုတာကိုသတိထားပါ။ကိုင်းတော့ပြီ။ ဒါကြောင့်အခုဒီမှာမယားဖြစ်တဲ့ပုဂ္ဂိုလ်ကမယားကောင်းတို့ရဲ့ဝတ္တရားအယလက်အပေါ်မှာပြုစုရတယ်။လင်ခရီးသွားမယ်ဆိုရင်ခရီးသွားဘွယ်ကိစ္စလိုအပ်တာတွေပြင်ရှင်းပေးရသလိုတော်တွင်သွားတဲ့အချိန်ကာကာလမှာလည်းပဲပြီးတွေကြော့တွေထောင်ရောက်တယ်။လေးမြဒါသာစားစရာတောက်စရာတွေပြင်ပေးရပါရဲ့။ဒါပေမဲ့လို့သောတာပန်မယားရဲ့စိတ်ထဲမှာ အမြင်မေတ္တာဓာတ်ပါဝင်နေတယ်။ဘာပါဝင်နေတယ်လဲ။ အေးတာမန်လူတွေကတော့ပြောလိုက်အခုလည်းပဲအာတရားအထုတ်ပါဒီမအားသိဘူးဖေရမအားသိဘာလို့မှလဲဆိုတော့ရှိဘွားလောက်ရမယ်တဲ့ရှိဘွားလောက်မှလှူနိုင်မှာပေါ့တဲ့တစ်ဆယ်ရမှတစ်ချက်လှူတာလေးကိုသူတို့ကနာမတက်နေကြဘုန်းကြီးအားမရလိုက်တာအဲ့ဒါလည်းပဲချက်သေးကြီးပေါက်မှငွေလေးတစ်သိန်းလှူတာဘာလို့မှလဲဘာသာရေးအမိခံပြီးတော့ခုတုံးလုံးတယ် တဝက်တဝက်ကြောကြောလှူတယ်ဆိုရင်လည်းထားအခုတော့အဲ့လိုမဟုတ်ဘူးတဲ့ဒါမှလှူနိုင်မှာပေါ့တဲ့လှူတော့လဲ30ရမှတကြလှူတယ်100ရမှ30လှူတယ်ဟုတ်ကလားပြောတော့လှူရအောင်စီးပွားရေးလုပ်တယ်ဆိုပြီးတော့ခေါင်းကြီးတက်လိုက်တာလဲဘုန်းကြီးတို့မကြည်တတ်ဘူးမကြည်တတ်လဲကိုတော်တို့လဲသေရုံရှိတာပဲဆိုရင်လဲသေဖို့ပဲရှိစိတ်ထဲကတော့မကြည်တတ်ဘူးအဲ့ဒါဘာသာရေးခုံလုံးလောက်တာဒီထဲမှာအချွတ်ဘုရားဂောဘဂရီဘာလုပ်တယ်လဲ အာဒီဘုရားကိုတကားတယ်ဘာလှုပ်လိုက်ရင်ဘယ်သူတွေဘယ်လိုပေါက်သွားလို့ဘယ်လောက်လှူတယ်ဆိုတာလဲဒီလူတွေလည်းအလကားစီးပွားရေးဝတ်ကြော်ရိုက်တဲ့လူတွေပဲရှယ်လေးရမှမှတသိတရားရမှမှတစ်ဆယ်လေးလူလာဘူးဘာလို့ခေါင်းတက်ပေးရမှာဒါလည်းဘုန်းကြီးတို့မကြိုက်ဘူးအခုကမှအဲ့ဒါဘော်တော်မူဖရာတဲ့ဘာဖရာညာဖရာဆိုပြီးဖရာတွေလည်းပေါ်လိုက်တာပြောမနေပါနဲ့တော့ကိုင်ရှိကြီး ဒါကြောင့်ဓမ္မလှူနိုင်မှာပေါ့ဆိုတဲ့အလုံးလုံးမျိုးကိုသတိထားပါလှူဆိုတာကိုနာမည်တက်ပြီးတော့တကယ်တမ်းစီးပွားရှာရလာတဲ့အခါကာမဂုဏ်ဘက်မှာသုံးရတာတွေကများပါလေမိသားစုဘက်မှာစီးပွားရေးဘက်မှာဂုဏ်ရှိရေးဘက်မှာဒီဘက်မှာသုံးနေကြတာကများတယ်ပြီးတော့လှူရအောင်ရှာမလို့တဲ့ဟောအဲ့လိုသဘောပေါက်ပြီးတော့မနှောမယုံနဲ့လို့ဘုန်းကြီးကပြောရကောင်းမလားလို့စဉ်းစားတာပြောပြီးပြီအေးဒါလည်းသတိထားကြတိုင်းတော်ပြီ အခုဒီမှာလင်ယောက်ျားပြုစုလောကကျွေးမွေးတာကိုမယားကသဘောမတူဘူးသဘောမတူလို့ကန့်ဝက်ပါလားဆိုတော့ဒါသူ့ရဲ့ဘဝခန္ဓာကြီးရတခြားပဲမုတ်ဆိုးကြီးရှာကျွေးတာစားနေရင်ဒီမိမမုတ်ချအကုသို့ပါရမယ်လို့ဒါလို့မဆိုတတ်ဘူးမဆိုတတ်တဲ့အကြောင်းနောက်မှရှင်းလိုက်အေးဒီနေရာမှာတော့ဖြင့်ခုနကပြောထားတဲ့သောတာပါရိယတော့မြေကြီးဘယွတ်စိတ်သဗ္ဗာယာရုကြီးကြီးဖြင့်မထွေဘယွတ်စိတ်မသတ်ဘူး မတတ်ရင်မင်းကိုတတ်မယ်ဆိုရင်လေကိုယ်တိုင်ရင် ကော့ပြီးတော့ဒါအသေးခံသွားမယ်ဆိုတာကိုသဘောပေါက်နားလည်ထား။ဒါရင်အဲဒီလိုနဲ့နေနေလာကြတဲ့ခြင်းကကာလအထာခောသောခာ၌ဗုဒ္ဓမြတ်စွာဘုရားဒီလောက လောကကိုဟောလောကိတော်ကြည်သည်ရှိတော်ဘုန်းကြီးတို့တရားတော်မတို့ကသာဖယားမေ့ခြင်းမေ့ရမယ်ဖယားကတော့တတ္တဝါတွေမေ့တာတနေ့နှစ်ကြိမ်ကြည့် ဘုရားကတနေ့ဘယ်နှချိန်ကြည်တယ်လဲဧပါတော်နံနဲ့စောစောခန္ဓာစကဝလကပတော်စัจ java လာဆိုတဲ့ဟူတတိုင်းနှခမှာပတ္တယသဝေအတနောကနာကုတ္တယမနေ့ပိုင်းမှာစัจ java လာတတိုင်းကစပြီးတော့ကိုရောစာယခန္ဓာကုတ္တိတိုက်တိပိုက်ကြီးနဲ့ဆွဲတယ်လို့ခြုံကြီးကြီးနဲ့ဆွဲတယ်လို့ ဘယ်သတ္တဝါဘယ်နေရာဘယ်ဌာနဘယ်ဒီသနာဓမ္မနဲ့ချွတ်ပါလိမ့်မလဲချွတ်ရချွတ်နိုင်မမလဲလို့ကြည့်တော်မူတယ်။ဘာယံယန္တိဇာခန္ဓာခန္ဓာကုတိတော်ပတ္တယသက္ကဝါလာခပ္ပညာချင်းချင်းငါကလပူရောဆိုင်ရာခန္ဓာကုတိကတိုက်ကနေပြီးတော့စစ်ကြဝလာတတိုင်းအထိဘယ်နေရာဘယ်သတ္တဝါဘယ်ဒေသနာဓမ္မနဲ့ချွတ်နိုင်မမလဲလို့ကြည့်တော်မူတယ်။ဘုရားတနေ့လောကကြီးဘယ်နှချိန်ကြီး တို့တရားဓမ္မတွေတရားအမတုတ်တဲ့အခါတနေ့ဘုရားဗန္ဒချင်းဖူးပြလဲလို့အဖြေခက်တဲ့စကားဘုန်းကြီးတို့မမေးလို့ဘူးဗျာဒီထဲမှာတော့အဲ့ဒါတရားဝင်နေတော့ကကုသိုလ်တရားတွေအလျံပဲမရဘူးလားအဲမနဲ့၃နာရီဝဲထကုသိုလ်စိတ်နဲ့မျက်နာသိလဲအမတ်တရားနဲ့ကုသိုလ်စိတ်နဲ့ဒီလိုမဟုတ်လားဒီရောက်လာတဲ့အခါဘုရားဥသုံးရင်မချရဘူးလား ၄နာရီထုတ်လို့တရားတိုင်းကြ၅နာရီထုတ်ဖြုတ်လို့တရားတရားဖြုတ်တဲ့အခါဘယ်ရဥသုံးချိန်မရှာရဘူးလားအဲဒီကနေပြီးတော့အာယုံသားသွားပြီးတော့အပြန်လာတရားအာထုတ်ဖို့ဆိုပြီးတော့ဥသုံးချိန်ချတရားတစ်တိုင်းပြုတ်ဥသုံးချိန်ချတရားတစ်ခါတိုင်းဥသုံးချိန်ချတရားတစ်တိုင်းပြုတ်ဥသုံးချိန်ချအနည်းဆုံးတစ်နေ့6ထိုင်မရှိဘူးလားအေးဒီကြားထဲမှာဇေယျတော်သံဃာတော်တွေတရားစစ်တဲ့ချိန်ကာလမှာ အဲဒီမှာဥသုံးကြီးချလို့ပြန်မဥသုံးကြီးချလို့မကြီးမတွက်နိုင်အောင်ဥချတဲ့ကုသိုလ်တွေမရဘူးလားတရားကမဝင်မဲနဲ့အိမ်မှာနေရင်တနေ့ဖရာဥသုံးကြီးမှန်မှချဖို့အတော့ခက်တယ်မခက်ဘူးလားဘေးဒါလည်းပဲတတိထဖရာကတော့တို့ကိုမေ့သလားတနေ့ဘယ်နှချိန်တရိယာနှစ်ချိန်တရိယာတယ်ဗျဒါကြောင့်ဘုန်းကြီးတို့ဖရာမင်းတရားမင်းသံဃာမင်းနေတဲ့ပုဂ္ဂိုလ်များလည်းလည်းပဲအဲ့ဒါတတိထရဖို့ ဘုရားရင်မကြီးလွတ်လာရေးဖခင်ငြိမ်းချမ်းရေးပြီလို့ကကိစ္စပြီးအောင်မြင်မှုရတဲ့ဘုရားကတောင်းမှတို့ကိုမမေ့ရင်တို့ကအဲ့ဒီဘုရားရဲ့အဆုံးအမစကားဖြင့်မဲ့ဘုံနိဗ္ဗာန်အရယူရမှာဖြစ်တဲ့အတွက်ဒါကြောင့်မမေ့ခင်ပါလားလို့ဆိုတာလေးကိုသတိထားကြမှန်တယ်နော်ပြိဿအေးအဲ့လိုကြည့်တဲ့အချိန်ကလာကြတော့မှသောမုံစောကြီးရဲ့ပုထုရှင်ဖြစ်သောလူသားစု သောတာပတိဘောအကြောင်း သောတာပတိမကသာဥပနိဗ္ဗယံဒိဋ္ဌဝါဒေသထုမုတ်စောယိမိသာသုတော်ဤသောတာပတိမကသာသောတာပတိမညာဤဥပနိဗ္ဗယံယယယချောင်းအကြည့်သောထောက်ပန်းကိုဒိဋ္ဌဝါမြည်၍မုတ်စောယိမိသာစုသောတာပတိမံကိုမြင်တဲ့ဖြင့်ဇာလံပေါ်လွင်အောင်ပြောရရင်အာယုံကျွမ်းတောင်မှမဖုံးပေးနိုင်မဲ့မြတ်စွာဘုရားတောထံကစောင့်နေတော်မူတယ် ဘုရားအာယုသွားမစားပဲဘယ်ကဆောင်းပါကြည်သာနော်ဘုရားကချစ်ချွတ်ဖို့ရတတ္တဝါတွေချွတ်ပါစေလွတ်ပါစေဆိုတဲ့မေတ္တာစေရနာဆန္ဒအာမကောင်းဘူးလားဘုန်းကြီးတို့တရားတော်မတွေကြတော့သလိုမဟုတ်ဘူးဗျဘုရားရှိခိုးခြင်းကြလို့ဧည့်သည်လာတယ်ဆိုရင်ရှင်မကိုးတော့ဘူးဘုရားကဘာမှပြောပါဘူးဧည့်သည်ကအာနာကြရာဆိုပြီးတော့ဧည့်သည်ပဲဂရုစိုက်ဒါလည်းမကောင်းဘူးဟုတ်ပါလား အေးအဲ့ဒါလိုပဲရင်ကြီးကြီးပြောပြရစီဒီမိဟာတွေထက်မပြောပြရစီနဲ့ဘုန်းကြီးတို့ပြိဿသိပြီပါဟမ်လာကျွေးဆမ်းမဲ့ပုဂ္ဂိုလ်ကဘုရားရှိခိုးချိန်နဲ့တိုက်နေတယ်ဆိုရင်ဘုရားရှိမခိုးတော့ဘူးအဲ့လိုမတွေ့ပါစို့လို့ဒါလေးတွေလည်းအာရုံနေတာပဲအာမရောဘူးလားအေးအာရုံနေတယ်ဒါလေးကိုဘုန်းကြီးတို့အားတင်းထားရမယ်ဘဝမှာလွတ်လပ်ရေးစိတ်ဓာတ်နဲ့လူလုံနေကြပါရှိတာနဲ့လူလောက်တာလဲ အေးလွတ်လာရင်စိတ်ဓာတ်နဲ့လူလွတ်ပြီးတော့တကယ်လက်တွေ့အကောင်ဒီပေါ်တဲ့အခါမှာမလွတ်မလပ်သောစိတ်ဓာတ်မရှိမသန့်သောစိတ်ဓာတ်တွေနဲ့လုံနေကြတာတွေလည်းပဲကိုယ့်ဘာကိုပြန်ပြီးတော့သတိထားပါအခုခေတ်ကနာမည်ခံနေများတယ်ဘာတွေများတယ်အေးနာမည်ခံနေများတယ်သူတော်ကောင်းစင်မြလောင်းတို့မြင်သွားမယ်ဆိုရင်သိရှက်เสียကောင်းတယ်ဆိုတာလည်းပဲကိုယ်သိခါကိုယ်ဆယ်ချဖို့ပေါ့ဗျာခိုင်းတော့ပြီ အဲ့ဒါနဲ့မြတ်စွာဘုရားကိုလိုမြကြီးတော်ရငါစောင့်နေတဲ့အချိန်မုတ်ဆိုးရှိကလည်းထွက်နေကြပုံစံအနေထားတိုင်းပြေတော်ပြီးတကားလာထွက်လာတယ်ထွက်လာပြီးတော့ထောင်နေကြပြီးတော့ထောင်ရောက်တော့ကြောခွဲတော့ထောင်လေးစင်းနဲ့ထိုးအဲ့ဒီအနေပြီးတကားကဒူလေးမြဒါလန်လူတို့ဖြင့်သူကအဲ့ဒါတတ္တဝါတွေကိုဖန်စီချောင်းမြောင်းပြီးတော့ပြစ်ခတ် အဲ့ဒီနေ့အခါကာလကြတော့ကဘာမှတကောင်တမိမှပြစ်မရခမရတော့ဘူးအဲ့လိုပြစ်မရခမရတာအဲကဲငါကနေ့တော့ပြစ်ခတ်လို့မရဘူးငါထောင်ထားတဲ့ကြော်တွေဘီတွေထောင်ရောက်တွေကများဘယ်နှကောင်ရလိမ့်မလဲလို့လက်လက်ကြည့်တော့လေတကောင်မှမမိဘူးအဲ့လိုတကောင်မှမမိတာမြင်တဲ့ဖြင့်ကာရဏအကြောင်းလေးကဂိမ့်ပဲလို့ပါနဲ့ဘယ်တော့ပါနည်းဟာဒီနေ့ဘာဖြစ်တာပါလဲ ပြစ်ခါလို့လည်း၎င်းမမရဒီတွေကြော့တွေထောထောင်ရောက်တရားလည်းဘာမှမရဘယ်လိုများဖြစ်ပါလိမ့်မလဲလို့ရှောက်ပြီးတော့ကြည့်တဲ့အခါကျတော့မှဘဂဝန္တံအတ္တသာမြတ်စွာဘုရားသွားမြင်တဲ့ဘာမြင်တော့အေးဘုရားကတော့သူအမှုပြုတဲ့မိသားစုခြေချွတ်ဖို့ရာဆွမ်းမစားပဲနဲ့တော်တွင်ကလာဆောင်နေရတာမဟုတ်လားသူအကျိုးအတွက်ဆိုပြီးတော့စောင့်နေတာကိုသူကဘာပြောလဲ အရာဤသူသည်မေငါဤမိခင်သားကောင်းတော့ကိုဝိသဇိတမနောဖြေလွတ်ပေးလေသလောဘုရားကတော့သူ့ကိုချစ်ချဖို့ရာဆိုပြီးတော့ကရုဏာမေတ္တာအင်အားကြီးမှသွားနဲ့လူသူမနေတော်ကြီးမြန်လဲတဲ့ကတယောက်တည်းစောင့်တော်မူနေရှာကြရတယ်နော်သူကတော့ဘုရားဘက်နဲ့ပြောတယ်အေးတဲ့ငါရဲ့ခွီးတွေထောင်ရောက်တွေကြော်ကွင်းတွေကသားကောင်တွေက ဟောဒီပုဂ္ဂိုလ်လွတ်ပြစ်တာနေမှာပဲတဲ့ကဲအမြင်မကြည်ဘူးလား အဲ့ဒီမုတ်ဆိုးကြီးဆိုးသလားကောင်းသလားအောင်မွေအောင်မွေအောင်မွေသူများကြတော့ judgment လောက်ကြတာဆိုးပါလေတဲ့ကိုဆိုးတာကိုမမြင်ဘူးအခန်းထဲရောက်မှလေခေါင်းအောက်ကမှန်ကလေးထုတ်ကြည့်ဦးအဲ့ဒီအရိပ်သေးပေါ်လာတဲ့ဟာတော်ဆိုးတဲ့လူပဲမှန်လဲပေါ်လာရင်ပါပါလေအလူဆိုးလူဆိုးဟုတ်ပလားဘယ်နဲ့တရားထိုင်ခြင်းအဆောင်ပြီးတော့အိမ်ငိုက်နေစောင်းလေးဖွင့်ပြီးတော့ဟိုကြည့်လိုက်ဒီကြည့်လိုက်ဟုတ်လားအဲ ဘုန်းကြီးတကားပြောခဲ့တယ်လို့ယောဂီရအောင်မလီ၃ပါလားမဟုတ်၄ပါလားပထမထိုင်လိုက်တော့မယ်ခဏဆရာတော်ဥသူရိယကြွေးတာဘုန်းကြီးကြွေးတာဒီစထိုင်မှဆိုမမတ်ကြီးဗျာ15မိနစ်လောက်ကြာတော့သူတို့ကလိုက်စီလာပုတ်ငင်ညိုယောဂီဖြစ်လာဘာယောဂီဖြစ်လာတော့နာယီဝက်လောက်လဲကြာရောပရိသတ်ကြီးစိတ်ထဲမှာအနေခိုက်ပြီးတော့ဟင်းဟင်းအေးချာ 45မိနစ်လောက်လဲကြာရောခဏနာရီကြာလိုက်တာဓာခဲမြကုန်နေသလားရှိသမျှနားတွေအကုန်လုံးနာရီပဲလက်နေကြတဲ့ sunflower ယောဂီနေကြပွင့်ယောဂီဘာယောဂီတော့ဘာဖြစ်လို့တော့နားတွေကနာရီရှိရပဲအကုန်လုံးတပြိုင်နက်နေတာဒါကိုဗီဒီယိုဆက်ရှိရက်ကိုရိုက်တယ် အဲအဲ့ဒီကနေတဏှာကြီးလည်းပြည့်ပါရောဘယ်တဲ့တော့ဆိုခြေထောက်တန်တဲ့လူကတန်ခါနေတဲ့လူကလေဟီအမလီတော်အမလီယောဂီဘာယောဂီအဲသုံးပါလားမကဘူးလေးပါလားယောဂီဖြစ်တယ်ဗျာကိုင်းရှိပါစေအခုတော့ပြိဿရဲ့မြတ်စွာဘုရားကိုရောမြတ်ကြီးကသူအကျိုးလိုလာပြီးတကလားစောင်းစားလို့နေတယ်ဒါပေမဲ့လို့မဟုတ်ဆိုးကြီးကလို့သားကောင်မမိတဲ့အတွက်တရား ယရမအေးစိတ်လေးလေးထပိတကလာယံဤသူသည်မင်္ဂဤမိကေသာကုံတို့ကိုဝသိတ္တာမနုခေါ်သူဖြစ်လို့ပေးလေသလောငါသားကောင်းနေဟောဒီပုဂ္ဂိုလ်ကြီးကလွတ်လွတ်ပေးလို့နေမှာအခါတိုင်းမှာအကောင်းများသွားမိတဲ့ကနေ့မမိဘူးဆိုပြီးတော့သူကဖရရညှို့ဖွဲ့ဘယ်နဲ့ဖွဲ့တယ်လဲနန္တော်သူကော တရေနာမြပြဝိသေသတာမိဖြေလွတ်ပြီးတကလာပြတော်အာမာရိတာမိသတ်တော်အာဣတိသောတဏုံလေးကိုတဏှရှိတင်လေတော့ဤငါစည်းပွားရေးကိုအနောက်အရှက်ပြီးတဲ့ပုတ်အဲဒီပုဂ္ဂိုလ်တော်ပြင်အဲ့ဒါမှတ်မှကောင်းမယ်ဆိုပြီးတော့အစိတ်လူများတခါတည်းလေးတင်တယ်ဗျာဘာလို့ပါလဲအေးဒါပဲလောကမှာကိုယ့်အလုပ်ထိခိုက်ရင်ဖရာသောတရားသောသံဃာသောမရှောက်ဘူးဟုတ်ပလား ကြတော့မှမြတ်စွာဘုရားကတင်မစဲအောင်ပေါ့အဲ့ဒါလေးတင်ခွင့်သာပေးပြီးတော့ဝိသေစိတ်တော့လေးပြည့်ခွင့်ကြတော့ဘုရားကမပေးဘဲနဲ့အဲ့ဒါအဋ္ဌာန်လိုက်တယ်အရိဒ္ဓလိုက်တဲ့အခါကျတော့မှမုတ်စိုးကြီးမျက်လုံးပြူးပြူးပါးစပ်ပြဲပြဲတကားတဲ့မင်းရိုးကြီးတွေကာပြီးတော့မှမရှူနိုင်မဆဲနိုင်ပရိသတ်ကြီးကြောက်တုရုပ်ကြီးခဲ့တော့တင်လို့မရချလို့မရဟုတ်ပလား အေးအဲ့ဒီမှာဘာဖြစ်သလဲမုခတော်ခေလေနာပါဇက်ကလည်းတကားအမြုပ်တွေတစုစုထွန်းပြီးတော့မှအင်မတန်ပင်မကြီးစွာဖြစ်နေ။နာယိုးတွေလည်းတကားအသက်ရှူသွင်းပြီးတော့ခါပြီးတော့နာနေတယ်တဲ့။အခုလိုကဖယားပင်ရကောင်းမှာ။နော်။တစိတ်ရှိခုံမလား၊ချစ်မလား၊ပြစ်မလား၊ခတ်မလားဆိုတဲ့လူတွေဖယားပင်ထားရင်တော့တော်တော်ကောင်းပါပဲ။ တို့ပရိသတ်တွေကလည်းပင့်ပါရဲ့ပင့်တာပြီးများနားထောင်ကောင်းအောင်ပင့်နေတာတကယ်ပင့်တာမဟုတ်အင်္ဂရာလလအုံနာယတလိုက်တင်လာရီယံတကယ်တော့နေလားငါလားသာပင့်ထားရင်သိကောင်းမှာအခုတော့ကြားကောင်းရုံပင့်နေတာဆိုတော့တော်ခက်ကိုင်းတာအဲဒီလိုနဲ့ဆိုပြီးတော့မုံစောကြီးပင်မကြီးစွာဖြစ်နေတော့တတ္တဗုဒ္ဓခொနယောသောသာတို့သည်ဒါနိဒာနိယခုကနဲ့အမကငါတို့ဤပိတာဖတ်သည် နပြန်မလာသေးပါလားဟင်အဖိဓိချင်းပြန်လာနေကြပါအခုပြန်မလားဘာမြဖြစ်လို့ပါလေဆိုပြီးတော့သူတို့ကလည်းလက်နဲ့ကိုယ်စီဆွဲပြီးတော့တော်ရဲလိုက်သွားကြတော်ရဲလိုက်သွားကြတဲ့အကမတော်မလို့ချတူယောကဲသို့လေးကြီးတင်းပြီးတော့နေအဲ့ဒါမြင်ရတော့အဖိဘေမှာမြားချိန်နေပါလေလို့ကြည့်လိုက်တဲ့အခါကျတော့ဖျားသွားမြင်တယ်။ပါမြင်တော့ကြည်ကြတလောကလုံးရဲ့ညွတ်ညွတ်ရိုသေရဖျား။ ရှိသမျှတတ္တလောကသားတို့ဟာမေတ္တာရာကြီးမားစွာထားတော်မူတဲ့ဘုရားဒါပေမဲ့လို့ကိုအဖေအခုအလုံးပဇာကမြုပ်တတိတမျက်လုံးကြီးပြုမေယိုကြီးကတကောလုံးတောင်းတင်းပြီးတကားလာပဇာကမြုပ်ထွက်နေတာမြင်ရတော့အယံဤသူသည်အမကငါတို့ဤပိတုံတော်ဖာဤပစ္စာမိတ်တော်ယံသူနဲ့တူတယ်တွက်လိုက်ကြတာကြည်သာပုထုဇဉ်ဆိုတာသိချောက်เสียကောင်းတယ်ဟုတ်ပြီလား အေးတခြားအမြင်မမြင်တာကိုကိုလိုဘကိုလိုချင်တာလေးကွက်မြင်တယ်လောကကြီးမှာတကားရပဲသဒေဝကိသမာရကိသဗြမကိလူနဲ့တကွနတ်နဲ့တကွဗြမနဲ့တကွသောလောကကြီးမှာထင်ပေါ်ကြောကြတဲ့ဖယားမှန်ရလားဗျာအဲဒီလိုတရားစကားဖယားအကြောင်းတရားအကြောင်းသူတို့နားနဲ့တခါမှမကြဘူးဘူးနဲ့တူတဲ့ ဒါကြောင့်ကို့အဖေကိုဒီလိုလောက်တာဒီလူကြီးပြုစားထားလို့ငါအဖေဒီလိုဖြစ်နေတာသူရဲ့မာရစ်သာမိနာတို့ကနန္တို့များသွားပြကိုမာရစ်သာမသကြကုန်အားဒီဘုရားတို့အဖေရန်သူဖြစ်တဲ့ဘုရားတော့သတ်မှကောင်းမယ်ဆိုပြီးတော့သူတို့ကလည်းလေးတူကိုစီတင်ရညစွာဘုရားကအဲ့ဒီလိုတင်တဲ့အခါခွင်ပေးပြီးတော့ချဖို့ရခွင်မပေးဘဲနဲ့အဋိဋ္ဌာထားလိုက်တော့ဟောဘုရားကအလဲကောင်းက ပုတ်စိုးကြီးနဲ့ကသား9ရက်ဘောင်း6ရက်တို့ကဘေးကဝိုင်းဝိုင်းလဲပြီးတော့ဘုရားကိုလေးနဲ့ချိန်နေကြတယ်အကုန်လုံးအယုတ်ကြီးတွေတစ်ဖွဲဘာကြီးတွေဖြစ်နေကြအေးအယုတ်ကြီးတွေဖြစ်နေကြအဲ့လိုအယုတ်ကြီးတွေဖြစ်နေတဲ့အချိန်ကာလအိရှင်မဖြစ်တဲ့သောတာပန်မိခင်နဲ့ချွေမ9ရက်อืมပြန်လာရင်မလားလို့ပဲရေးကိစ္စကြောင်းမလင်းလို့တို့ကလည်းပဲအဲ့ဒါဝိုင်းဝန်းလိုက်လာကြလိုက်လာကြတဲ့အခါ ရှိမ9ယောက်တော့ကတော့လူငယ်တွေကိုဗျအဲ့ဒါနဲ့ရှေ့ကရောက်နေတော့ဘုရားအလဲကောင်းမှထားလို့သူတို့ရဲ့လင်းသား9ယောက်နဲ့ယောက်ကမကြီးဖြစ်တဲ့မုတ်ဆိုးကြီးဘုရားလေးလူနဲ့ချိန်နေတာမြင်ရမတုံမလှုပ်ရှိနေတာဆိုတော့သူတို့ကလည်းပဲပုထုရှင်လူသားကိုဘာလူသားတော့ဒီတော့ဘုလင်လင်သားတို့ရဲ့ဂျမရာအတိုင်းအဲဟုတ်ပါဘူးပုထုရှင်သားတို့ရဲ့ဓမ္မရာအတိုင်းပေါ့လေ တို့ယောက်ျားတွေကိုပြုစုပြုစားထားတဲ့ဟောဒီလူကြီးတော့တို့ရိုက်မယ်လို့ဆိုပြီးတော့မိမဆိုတော့တော့ကဲသားပါလာတုံးကတော့ဝချမ်းများလေးတကယ်လောက်တော့မှဆိုတော့အဲ့ဒီဝချမ်းများချပြီးတော့ခုံမနာမီးတို့ကောက်ခိုင်းတယ်အဲ့ဒါနဲ့သူတို့ကလည်းအဲ့ဒါဖယားပါချမယ်ဆိုပြီးတော့ခုံမနတ်တွေကလည်းပြင်ကြတဲ့အခါဖယားကအဋိဌာန်လိုက်တော့အကုန်လုံးပါဖြစ်အယုတ်တွေသဘောမလုံနိုင်မဲနဲ့ဆိုပြီးတော့ချိန်ရွဲနေတာတွေ့နောက်မိခင်ကြီးလိုက်လား ဟုတ်တော့ဒီလူတွေဘာလို့နေကြတာပါလိလှုပ်လဲမလှုပ်ကြဘူးတစုတဝေးကြီးအဲ့ဒါနဲ့သူတို့ရဲ့မျက်နှာမူရာကြည့်လိုက်တော့မှမြတ်စွာဘုရားသွားတွေ့ဘလို့သွားတွေ့လဲအဲ့ဒီမြတ်စွာဘုရားသွားတွေ့တဲ့အချိန်ကလာကြတော့မှဘာပြောသလဲအမလီငါအဖေကြီးကိုနင်းတော့ဝိုင်းဝန်းနှိမ့်ချက်တပ်ကြကြတော့မှလားမဟာသတ္တမကသိတယ်အသံကျဲကျဲနဲ့ဟဲ့ဒါငါဖေငါဖေမလုံနဲ့ အဲ့ဒီအသာမုတ်ဆိုးကြီးကြားတဲ့အခါကျတော့မှအယံဤသူလီမေးငါဤတဲ့သတ်သူတော့ရောက်ခမကြီးပါလားတဲ့ဒါဖရာရောက်ခမကြီးဖြစ်ရဗျာမိပိဋ္ဌရဲ့ဒါကြောင့်ခொနကလဲနောက်ကလိုက်သွားတဲ့အခါမှာဒုပရိသပြောခဲ့တယ်မို့လားအဲမိန်းကလေးနေဘယ်ကတို့ဘယ်သွားမလို့တုံးလို့မေးတော့ဘယ်နဲ့ပြောတော့ ကျုပ်ကဘာမှမေးမနေနဲ့တော့ကိုမြင်မြင်ချင်းမြစ်ချင်နေအကုန်ချက်ပြီးတော့လိုက်လာတာဆိုတာဒါပဲသူ့ဘဝဖြောက်ထားတယ်ဘဝဖြောက်ထားလို့အခုသူကိုယ်တိုင်ကအေးဒါငါအဖေကြီးပါလားနင်တို့ငါအဖေကိုပြင်မကြတော့မလားဆိုတော့မှမုတ်ဆိုးကြီးကအယံဤသူဒီမင်းကဤသတ်လို့တော့ရောက်ခမကြီးပါတကားဤဒီသောမေတ္တာစိတ်ဓာမေတ္တာစိတ်ကိုဥပါထေယဖြစ်စေလေတော့ဤ ။အော်ငါယောက်ခမကြီးပါလားတဲ့။ဒါကြောင့်တို့ဘုရားဖြစ်ရတာမလွယ်ဘူး။ယောက်ခမဖြစ်လို့ဖြစ်တမဲ့ဖန်ခံလို့ဖန်ခံရတယ်။မာဂန္ဒီအုပ်စုကဘုရားဘာဖန်တော့။တမဲ့ဖန်တယ်။မှန်ရလားပြည်လား။ဟိုမန္တကြီးကလည်းပဲသူသမီးသုံးကောင်းနဲ့ဆိုပြီးတော့ဘုရားသွားစစ်တိုက်တယ်မဟုတ်လား။တို့ဘုရားအဲ့ဒါကြီးကြည်လေလေကြည်ယိုစရာကောင်းလေမဟုတ်လား။လောဘဒေါသမောဟကင်းအောင်ကြစ်ထားတယ်ဆိုတာမသေးကြဘူးလား အေးသေးကြတယ်အဲ့ဒီလိုဂုံနုဝိသေသတွေကြောင့်ဘုန်းကြီးတို့ကဘုရားငယ်ငယ်ကြီးကြီးရွှေရှိရှိမရှိရှိဂုံတော်တွေကိုမမ်းမြော်ပူဇော်ရမှာမဟုတ်လားအခုတော့ခမည်းတော်ကဘယ်နဲ့လက်လန်ထားတဲ့လာဘမှုနိဘုရားကကိုယ်ွယ်တော့လက်တက်တယ်ဆိုတော့မေးရှင်တဲ့ဘုရားကိုကိုယ်ွယ်လာလားတရောင်းစားလုပ်ခိုင်းတာလားလို့ပြီးတော့မို့ကိုချက်တည်ထားတဲ့ဒက္ခိဏသာကဘုရားကိုယ်ွယ်ရင်မိကွင်းတယ်ဆိုတော့ကိုယ်ွယ်လာလားမိကင်းဆောင်ခိုင်းတာလားပြောဒါတွေဘုန်းကြီးတို့ကမကျေနပ်တာ အေးတချို့လူသားတွေကကြောက်စင်းလို့ကိုးကွယ်ရင်အဲ့ဒါခိုက်တယ်လို့လို့ဆိုပြီးတော့ဖယားမယုံမရဲဖြစ်အောင်ဆိုပြီးတော့လောက်ကြသေးတယ်ဥက္ကဋ္ဌလာ15နှစ်လောက်ဖြစ်ရှင်ပါတယ်ဓာတ်စီတွေဖောဖောသုံးပြီးတော့လိုက်ပြီးတော့မှတကားတဲ့လေ့လာခြင်းနဲ့အေးအဲ့ဒါတွေတို့တကားဓမ္မတွေသတိထားကြသမ်းများကိုယ့်ဟာကိုရိုးရိုးနဲ့ရင်ရင်သွေးအေးအေးမှန်မှန်ကန်ကန်လေးပြုလုပ်ဖို့မကောင်းဘူးလားကောင်းတယ်ကိုင်းသားပါတော့အခုမြတ်စွာဘုရားကိုဘာခေါ်ခံရတော့ ရောက်ခမကောခံရတယ်ဒါကြောင့်သူဇက်လန်းဖောက်ခဲ့တယ်ဆိုတာလေးကပေါ်လို့မင်းမဟုတ်လားအေးဒါကြောင့်မေငါဤပိတရံဘာကိုတုံးမဲ့တဲ့တော့ဒီခမာပေသာတိခံစေကြကုန်လောအေးနင်တို့ငါအဖေကိုကြော့ရမယ်သူကိုယ်တိုင်ကလည်းပဲအဲ့ဒီပုဂ္ဂိုလ်တို့ရဲ့ကိုယ်စားမသိသည့်အလျောက်မလိမ္မာသည့်အလျောက်တွေ့ဝဲသည့်အလျောက်မှားခဲ့ပါသည်ဖေယပြီးတော့မှသား9ယောက်ကလည်းပဲအင်း အရာဤသူသည်အမကငါတို့ဤအရကောအဖိုးပါရကားပရိကရောက်ခမခေါ်တော့သူတို့ကလည်းအဖိုးပဲခေါ်ရတော့မှာဘောပရိသတ်ရဟုတ်လားအေးဒါကြောင့်ငါတို့အဖိုးပါလားလို့မေတ္တာစိတ်ဖြစ်တယ်။ကိုင်းဒီတော့ချွေးမ9ယောက်ကရောဘယ်လိုတော်မလဲပရိသတ်အဖိုးပဲတော်ရတော့မှာမဟုတ်လားအဲ အဲ့ဒါနဲ့အကုန်လုံးဗာနေရှင်မယမကတပိတော်တွေ့ဤစီယာပြစ်ကိုဤစီယာတော်ပြအပြင်ခမထသနာအခြေပြုသိခံတော်မူကုန်မယားမြတ်စွာဘုရားကိုတွေ့တွေ့သံယုတ်ကိုဒီလက်ရောက်မပြစ်မာမိသေးတဲ့တွေ့တာကြောင့်အဲ့ဒါရွယ်ယုံချင်းယုံမြတာဖြစ်တဲ့တွေ့တာကြောင့်ကာယကံရှိကမမြောက်သေးတဲ့တွေ့တာရောက်ရှိကိုတောင်းမကတော့တဲ့အခါမှာမြတ်စွာဘုရားအဋ္ဌိတံဖြည့်သိခံတော်မူလိုက်ပါသည်ဟုတ်ပါလား အဲ့တော့တို့ဒီနေရာမှာဩကာသကရောကျိုးရှင်းတာအများကြီးပဲဒီတော့မပြင်းမတော့ခင်မွန်းကြီးဘယ်နှပါတော့ဘယ်ဆိုလို့တော့ကဲတစ်နှစ်ဘုရားသုံးဘုရားလေးဘုရားဟမ်ကဲဆိုဘုရားပစ္စေကာယန္နာဝေယာမိနေဖာဝေယာမိနေ ဘယ်နှယောက်တုံးရမ်းတုံးလိုက်6ယောက်ပါဒါကြောင့်ရဟန်းတုတ်လို့ပြောတာဖရာရဲ့ပိစိကဗုဒ္ဓရဲ့ရဟန္တာရဲ့လက်ဝဲရန်လက်ရရန်ရဲ့အမိရဲ့အဖရဲ့ဘယ်နှယောက်တော့အမေငါသားသမီးတွေစာတတ်ပြီးကြောင်းထွက်တော့အခုပြောခုနားလဲတာဆိုဖရာပိစိကရဟန္တာဝဲရာမိနဲ့ဖာဂုံကြီးဆရာ ပေကမ္မာဟောကတရားပြပေါင်းလိုက်တော့ဘယ်နဲ့10ရောက်တော့အဲ10ရောက်ရသွားပြီဟုတ်လားနိုင်ရရှိတော့မှဆိုတော့ကသိမ့်မင်းနေလို့မဖြစ်ဘူးဆိုခင်မောကြီးသယုတ်အကျဉ်းချုပ်သိမ့်ထုတ်မကုံညာခင်မောကြီးဘယ်နှပါအဲ့ဒီပေါ်ကာယကံကုံမှုဝစီကနှုတ်ပြမနောကစိတ်အကျဉ်း ဒီသုံးပါးတို့ဖြင့်တရားတစ်စိဖြင့်မပြီးတော့မတောင်းမှန်မကတော့ရင်ဓာန်ကြီးဓာန်ကြီး10ပါးမလီနော်ဘယ်နေရာမြတ်ကွန်ပျူတာက အလွဲသွင်းထားတယ်မသိဘူးဓာန်ကြီး10ပါးခိုင်းဆိုအာနီကိုပြဲရိုးရွှေပြဲခံခဲ့ဝေဒနာသုံးယုတ်စည်းပွား မိလောင်ရာခံစားယူတော့နာမင်းပေဆွဆွဲသေငရဲ့ဝေခွဲထံဆေဗျာဟောတန်ကြီးဘယ်နှပါတို့မဂထောကတန်ဆေဝါမௌချရာလိမ့်နာမဂရောပဲနေတန်ကြီးဘယ်နှပါ အဲ့ဒီ7ပါးသိအောင်မှဆိုလို့ဘုန်းကြီးတို့ကဩကာသဩကာသဩကာသရည်ကြီးတုတ်ပြစမှသုံးငါဆိုရတော့ဒီတိုင်းကြီး7ပါးသိအောင်မှဆိုလို့အရေးကြီးတုတ်တုတ်ပြပြလေးလေးများများဆောသောအနည်းအားဖြင့်ဩကာသဩကာသဩကာသလို့ဆိုရတာဟုတ်ပလားကိုင်းတာပင်ကတော့ရင်နဲ့အကျိုး7ပါးကတော့ရင်မှာပါလေသို့ရင်ကြီးဂုံတဲ့ဂုံကံတဲ့ တစ်ချက်သူအောင်မီထတန်ကြကရှိပညာသူငါစိတ်ဓာတ်ကြည်ယခုနောင်ပေသာဝန်ရေရောက်လေနတ်တို့ပြီဆေပါကုန်ရင်ကြောင်းကျိုးမြင်လူရှင်ကြတော်သည်ကြတော်ရင် အကျိုးဘဏ္ဍပါ အေးဒါကြောင့်လူဆုံးပါပြီကတော့ကြပါစို့ဗျကတော့ကြပါစို့ရှစ်ဆုံုံများနဲ့ဩဃာတာဩဃာတာမလုံနဲ့ငါတို့ဒီဘုရားတရားသံဃာစတဲ့ခင်မုန်းကြီးတစ်ပါးပေါ်ပြစ်မရှိသိအောင်လုပ်ရပြစ်ရှိမရှိသိအောင်လုပ်ရရှိလာရင်အဲ့ဒီအပြစ်မျိုးနောက်မကြည့်လွန်ပါဘူးဆိုတဲ့ထိမ့်သိမ့်မှုစိတ်ဓာတ်နဲ့ကတော့ရမရှိရင်သက်ရှိစွာနမေယမေကိညာကောက်မှုမလားဖြစ်ပါစေဆိုတဲ့ရည်ရွယ်ချက်နဲ့ဆိုပြီးတော့ရှ िख ိုးကတော့တာဖြစ်ပါစေတည်ရည်ကြည်တယ်နော် အဲဆိုရေးရှိကဆိုရကြသည်ပါဇကပါဘုရားသာများနေတယ်ဒါကြောင့်ဘုန်းကြီးတို့ကဒီမှာယောဂီတွေအားလုံးဒါရေတတ်ချက်တရားဟော ကတော့တောင်းမှမို့ဆိုရင်အဲ့ဒါမှတိတ်ပြီးတော့ငါသည်ဘုရားပေါ်တရားပေါ်သံဃာပေါ်ဆရာပေါ်မိဘပေါ်ကာယကံဝစီကံမနောကမှုဘယ်နေဘယ်ရက်ဘယ်လက်ဘယ်ချိန်ကမြပြင်မခဲ့တဲ့စိတ်ကလေးတွေနဲ့ငြိမ်ပြီးတော့တွေးနေရမိရင်အဲ့ဒါလေးမှတ်ထားဒါမျိုးငါနောက်မဖြစ်စရာတော့ဘူးငါမှားသွားပြီဒီအမှားကိုငါမြန်မြန်ကြီးဒီဘေးကြီးဆဲပါဓာန်ကြီးဆဲပါမသိရအောင်ငါစောက်စောက်ဖို့ကတော့တောင်းမှမယ်ဆိုတဲ့အဲ့ဒီဆွဲမြဲတဲ့စိတ်ရှိဖို့မလိုဘူးလား ခုတော့ကြည်ကြည်ဟာကြည်ပြောချင်တာပြောတော်ကလလိုက်ကြားကြိုက်လက်ပါမင်းစေးရကြသလိုများသွားပြင်ဟိုးပသိမ်မြောင်းမြဟာတွေပြောတာပါတို့ရန်ကုန်နဲ့ဖြူမပါဘူးမှန်ရလားဗျဘာသာရေးကိစ္စတွေမှာအခုလိုဓမ္မယုံစသည်ရောက်တဲ့အခါဘာသာရေးစိတ်သက်ရှိသူတိုင်းဘာသာရေးခံယူသူတိုင်းဟာငြိမ်သက်တိတ်ဆိတ်မနေသင့်ဘူးလား ဒါမှမိမိရဲ့ခင်မွန်ကြီး7ပါးပေါ်ပြင်မာတဲ့အပြည့်ရှိမရှိဆိုတာကိုစဉ်းစားတွေးတော်ကြံစည်မျောခေါ်ဒီလိုနေရမှာနော်အခုတော့မဟုတ်ဘူးဗျာပြောချင်အပြောတလောလောလှုပ်ချင်အလှုပ်တပြုတ်ပြုတ်ဟုတ်မလားအဲ့ဒါတွေများနေတယ်ခိုင်းတော်ပြီ ဒါကြောင့်အဲ့ဒီလိုရှေခိုးကတော့တောင်းမှလိုက်တဲ့အခါကျတော့မှမြတ်စွာဘုရားကိုရမကြီးကအနုပုပ္ပိကထာဆိုတဲ့ဒါနသီလသက္ကကထာမကကထာကာမနာအဓိနဝကထာနိဗ္ဗာန်နိခမေသံဃိရတနိခမေအာနိတနာကထာဩကရသံဃိရတကထာဆိုပြီးတော့ဒါတွေစက်တိုက်ဟောလိုက်တာဒါနာသီလသမထဝိပဿနာအချင်းချုပ်မှန်ရလားဒါနဆိုတာချမ်းသာရင်ချမ်းသာရင်ဒါနလို့ အဲ့ဒီချမ်းသာတာတရားအထုတ်ဖို့ချမ်းသာလာရင်မလုပ်ရမယ်အခုတော့အဲ့ဒီတရားနဲ့ဝေမအားသေးပါဘူးဆိုပြီးအိမ်စိတ်မချပြည့်စည်စိတ်မချနဲ့ပြည့်စည်ရှိလေလေတရားနဲ့ဝေးလေလေဖြစ်နေပြန်တယ်ဒါလည်းရည်ရွယ်ချက်လမ်းပေါ်မှာလမ်းပြောင်းနေတာနောက်သီလဆိုတာကျမ်းမာရေးကျမ်းမာရင်တရားအထုတ်ဖို့အခွင့်အခါပေးတာအခုတော့မဟုတ်ဘူးငါကျမ်းမာလို့ရှိပါဥစ္စာရှာလဲဥမာဟောလုံးပြီဗျာရောဗျာကျွန်ကိစ္စကျွန်တာဝန်တွေကိုကိုယ်ပိုင်ကိစ္စတာဝန်လို့ထင်မှားနေကြတာဟုတ်ပြီလား နောက်သမထလေးပွားပရိလေးစိတ်ခင်ဗျားတို့ဒီခေတ်ကလည်းဘာသာရေးစာဆောင်တွေဘုန်းကြီးအားမရဘူးအရွတ်နဲ့ကြီးပြီးနေတာအလားမပါတော်ကြဘုရားပါဠိတော်အုံမခံသင်းတာတွေအုံဆိုပြီးတော့တခါလေအခုအုံမနိပါရမေဟုဆိုတာပေါ်လာဗျာဘာမှလည်းမသိဘူးရရလုံးနဲ့အကွန်ရဆိုင်ကနေပြီးတော့ယာတူးကြီးကြီးတိုက်ကြီးအထိရှိစိတ်ချင်းအားမရလိုက်တာအဲ့ဒါကြီးကြည့်ကြည့်ပြီးတော့ ုံမနိပါရမေဟံဆိုတာဝါလောကိတေသွာရဆိုတဲ့မေတ္တရဖရာအလောင်းကြီးကြာပွင့်မော်တီပါစီတူပါစီကြာပွင့်မော်နေနေကလည်းထိုင်မော်နေနေကိုလည်းပါဆိုင်တော့တို့ဘုရားဘာသာကဖရာအစ်စ်ဖြစ်မှကိုးကွယ်တာဖရာအလောင်းတော်မကိုးကွယ်သေးဘူးဘာကြောင့်လဲလောဘဒေါသမောဟတန်လန်းနဲ့မကိုးကွယ်မထိုက်သေးဘူးဖရာမဲတော်ခမဲတော်မကိုးကွယ်ဘူးသူပါလူမဲတော်တော်ခမဲတော်တော်လောဘဒေါသမောဟနဲ့လောဘဒေါသမောဟကင်းတဲ့ဖရာဖြစ်မှကိုးကွယ်တာမဟုတ်လား အဲ့ဒါမပြီးမပြင်းတဲ့အခုဒီဘုရားကသာသနာမကုံဆုံးတဲ့ဘူးဟိုမေတ္တရဘုရားလောက်ကြပွဲမော်တီပါစေတည်းဘာလို့တာလဲဆိုတော့ကိုယ့်ရတိုင်ကလည်းဈေးရောင်းကောင်းရင်လို့ဆိုတော့ဘုရားဈေးရောင်းခိုင်းတာနဲ့တူသေးသိမ့်လားအောက်တိုင်းကြတယ်သိခါကြတယ်ဟုတ်မလားဘုရားအာနာမရှိလို့အာနာရှိရင်ဝရင်တုံးနဲ့နရင်အုပ်ရှင်တယ်တဏှာနဲ့တော့မပြစ်ပါဘူးသေသွားမှာဆိုလို့အေးအဲ့ဒါတွေဗျာဒါလေးတွေသတိထားပါကိုင်တော်ပါပြီ သူများတင်ပြောလဲပြောပါဘူးစားမိလို့ပြောတာကုံသလောက်ရှိပါအဲလိုနဲ့ဆိုပြီးတော့မြတ်စွာဘုရားကအနုဘောဂိကတာဒေသနာဖြင့်ဒါနာပြုတရားအထုံနိုင်အောင်ပြည့်စုံစမြတ်တာ ပေးလိမ့်မယ်။သီလစောင့်တရားအထုံနိုင်အောင်ကြမာရေးပြည့်စုံပေးလိမ့်မယ်။သမထအထုံစိတ်ချမ်းသာအောင်တရားအထုံနိုင်ခွင့်ရှိအောင်ပေးလိမ့်မယ်။ဝိပဿနာဉာဏ်စဉ်တက်၍မဘုံနိဗ္ဗာန်မြင်အောင်အထုပ်ဖို့ဟာဘုရားပွင့်ရာခင်လူဖြစ်ရတဲ့အကျိုးပဲမဟုတ်လား။ အဲ့ဒီတရားဟောလိုက်တော့ခုနကမုဆိုးကြီးနဲ့တကွာကြံရှိသောပုဂ္ဂိုလ်တွေသောတာပန်တည်ကြတယ်ဘယ်နှယောက်နောက်တမဲမရွေးနိုင်ဘူးနော်နောက်တမဲမရွေးနိုင်ဘူးကြိုက်တာပြော သောတာပန်မိခင်ကြီးကသောတာပန်တည်ခဲ့ပြီမို့လားဒီတော့အတ္တတတအပိစအတ္တတသမော မိမိနဲ့တဝါ15ရောက်မြောက်ဖြစ်သောပုဂ္ဂိုလ်သည်သောတာပတ္တိပလေသောတာပတ္တိဘုံပဋိဋ္ဌိတည်လေ၏သောတာပန်တည်သွားတယ်။ပါတည်သွားတယ်။မလိညာလိုက်တာတို့ဝါရင်းသုံးလတိုင်းတာဘာမှမပန်သေးဘူးလို့မအောင်မင်းနဲ့။ဒီတော့အကျိုးကလည်းပဲအဲ့ဒီလိုဟာလေးကြားပြီးတော့ဟာတရားနာဖို့သိဖို့ပဲလိုတာပဲအတုဖို့မလိုပါဘူးလို့ယူဆနေကြတယ်။ဟောဒီမဟာစီရိတ်တာလို့ရေးတဲ့နေရာမှာဖတ်တဲ့လူကတော့မဟာစီရိတ်တာလို့ဖတ်လိုက်တာပဲ။ ဟုတ်တယ်မို့လားရေးတဲ့လူကဘယ်နဲ့ရေးတော့နှုတ်ကအတံမထွက်ခြင်းနေပြီဒီမာရေမာဒီရှင်နော်မာရေဟာရေချစာလုံးရင်ရတာဒါကိုလုံးကြီးတဲ့ဘာသာတာရေချ အေးအတန်လာမထွက်ပြင်မဲ့လို့အဲ့ဒီစိတ်ဆိုကလေးနဲ့ရေးမှမာရေးလာဆိုတော့တကလုံးဖြစ်လာတယ်လို့နာမရူပပရိစေတညာမစ္ဆာပရိကညာသမ္မတနာညာဥရိယဗျာညာပင်္ဂညာဗယညာအာဒီနဝညာနေဗိဒာညာမောရှိတုမြတာညာမတိသင်္ဂညာသင်္ဂရုပကညာနုလောမညာဂုတ္တရပုညာမညာဖုံညာပစ္စဝကနာညာဉာဏ်စီ16ပါးပြည့်စုံမှသာလဲသောတာပန်တည်ပါလေဗျာ။ ဒါဖြစ်ရင်ကိုတော်ပြောတာပဲအခုတရားဆုံးနေတဲ့တိုင်းနဲ့သောတာပန်တည်တယ်ဆိုတော့အဲ့ဓာဒီမပါပါဘူးဆိုပေမဲ့ဒါကရှင်အာနန္ဒာရဲ့ဒိုင်ယာရီတွေပဲဒိုင်ယာရီဆိုတာကရှင်ရေးတာတို့ရေးတာအများတို့ရဲဆွဲရေးတာတောင်ခဏကျွေးနှစ်ဆက်နှစ်60နှစ်ဒါပဲမဟုတ်လားအဲအရှင်ရေးတာဘယ်သူနဲ့တွေ့ဘာပြောဒါပဲမဟုတ်လားဖြစ်ကြောင်းရဲ့ကုံရှင်ပြောရတော့မယ် တာတဲ့ဘယ်သူမှမရေးဘူးပိဋကဒါကြောင့်အခုလည်းတရားထုံသောတာပန်တည်တယ်ဆိုတာရှင်အနန္ဒရဲ့တရားဤမတ္တဒါပေမဲ့မုတ်ဆိုးကြီးနဲ့တကွာမိသားစု15ယောက်ကတော့ပရမယုံနာထင်ကြောင်းကျိုးမြင်အနိစ္စဒုက္ခနာတာမြင်အဖြစ်ဖြင့်ဘင်္ဂဗျာရီနောနိဗ္ဗာန်မောဇိတုပတိတေငါတေငါနုလောမကုတရုမေဖောနိဗံပိစောကနာညာတို့ဖြင့်အဲ့ဒီလိုတည်ရတယ်ဆိုတာလေးလည်းမှတ်ထားပါဗျာနော်ဒါဖြင့်မြတ်စွာဘုရားကအဲ့ဒီမှာဗာပြောတယ်လေ မယားကသောတာပန်ဖြစ်ရင်အဲ့ဒီမယားမှာအပြစ်မရှိဘူးလားဆိုတော့မရှိပါဘူးတဲ့။ဘာကြောင့်မရှိပါဘူးလဲပါဏိမိတေဝနောအတ္တမြန်မာလိုပဲပြောကြတယ်။လက်မှာအနာမရှိတဲ့ပုဂ္ဂိုလ်အစိတ်ကင်တော်လဲဘာမှမဖြစ်ပါဘူး။အစိတ်ဆိုတော့ဒုပရိသကနည်းနည်းဝေးသွားတယ်။လက်မှာအနာမရှိတဲ့လူစားဝနိုင်ရင်ဘာဖြစ်တယ်။လက်မှာကွဲချနေရင်စားဝနိုင်ရင်ဘာဖြစ်တယ်။ အဲ့ဒါပဲတဲ့သောတာပန်တည်သွားရင်အပယ်လားကြောင့်အပြစ်အနာအဆာမရှိတဲ့အတွက်ဒါကြောင့်သူသည်ဘယ်လိုပဲလုပ်လို့အကုသို့မကောင်းမှုစိတ်ထားမရှိတဲ့အတွက်ဒါကြောင့်အပြစ်မဖြစ်ပါဘူးဆိုတဲ့သဘောဗျာဟုတ်မလားဒါဆိုသစ်တပင်ကောင်းငါတလောင်းခိုကတယောက်ကောင်းတော့အပေါင်းချမ်းသာအေးတယောက်ကောင်းတော့ဘာဖြစ်လဲ အေးအပေါင်းချမ်းသာသွားတယ်အိမ်မှာမိသားစုထဲမှာသောတာပန်အမျိုးသမီးတယောက်ဖြစ်တဲ့ဖြင့်ကျန်တဲ့15ယောက်တို့လာရဲ့အဲ့ဒါအရိယာဓာတ်ကူးပြီးတော့မြင့်မြတ်တဲ့တရားသူလွယ်လွယ်ကူကူနဲ့မရဘူးလားမရပါဘူးဒါကြီးဆိုလက်မအနာမရှိရာသာကိုကင်လဲပါမှမဖြစ်ပါအာဟုသောစေရနာလူမပါ အာဟုသောစေရနာလူမပါဘယ်ဟာပြုညာဆိုမလားဟောအာဟုသောစေရနာမပါရင်အဆိုးအပြစ်မလာပါဘူးတဲ့တို့လောက ပိဏရီခွဲတော့ဘာနဲ့ခွဲရတော့မှားအောင်ပြောစီနဲ့ခွဲရတယ်ဓာနဲ့ခွဲတာကလေးကစသိတယ်ကိုရင်ကြီးကလမကစသိတယ်ပိဏရီဘာနဲ့ခွဲရတယ် အဲ့ဒီစီခွဲတော့စီနဲ့ခွဲတော့လက်မှာစီးလူသေးလားဟုတ်ပြီရေထဲမှာဘာရှိတော့မအောင်ပြောရှင်ရှိတယ်ငါးမှာရေထဲနေတော့လေရှင်လူရတာအေးတို့ဘုရားသာသနာပွင့်လို့လူဖြစ်လာတဲ့အခါဝိပဿနာတရားအားလို့သောတာပန်ဖြစ်သွားရင်ရေထဲကငါရှင်မလူးသလိုပဲပိန်နေသည့်စီလှုပ်ပြီးစားရင်အစီမလူးသလိုပါပဲဒါပြောမလို့ လက်မအနာမရှိရာသာကိုကိုင်လဲပါမမဖြစ်ပါအာဟုသောစေရနာသူမပါဘယ်ဟာပြညာဆိုမလားသိဏတိကိုစာလောခလက်မရှိလူရာ ရေမှာပျော်မြူးရှင်မလို့ထူတယ်ငါလိုပါရေထဲမှာပါရှိရှင်ရှိတယ်သေပါတော့ရဲ့ငါးပစွန်ရှိတာကလေးရစသိတယ်ရေထဲမှာပါရှိတော့ဒါပေမဲ့အဲ့ဒီရေထဲမှာရှင်ရှိပဲမငါရေထဲနေတော့လဲရှင်လို့ရလားဆိုရေမှာပျော်မြူးရှင်မလို့ ထူးတဲ့ငါလိုပါသေရေထဲမှာငါလိုနေပါဆိုလောကလူရွာလူဖြစ်လားဝိပဿနာပွားသင့်နာဟောလောကလူဖြစ်လာတာဘာလို့ဖို့လဲအိမ်အောင်သားမွေစီးပွားရေးလေးနဲ့လူဖြစ်ပေါ်မဟုတ်ဘူးတဲ့ဗျာနော်ဆိုလောကလူရွာလူဖြစ်လာလောက ဝိပဿနာပွားသင့်တာသောတပန်ဖြစ်ကပဲလီဝါမௌချလွတ်တော့တာအေးအဲ့ဒါလင်မုတ်ဆိုသိတဲ့ပင်ကောင်းတော့တရားကောင်းတော့အေးဒါကြောင့်ယေရှုရှင်မဟာကြီးဆရာတော်ဘုရားကြီးတရားကောင်းတဲ့ဖြင့် ပေါင်းသိန်းတန်းကလေးရှိပြီးတော့ဝိပဿနာယောဂီတွေပေါ်ထွန်းလာလို့ခွန်ကြီးတို့တရားတော်မှတွေနှစ်သက်ကြည်နုအထူးအားရရှင်နာဆရာပါလို့လာမဲ့ပူဇော်ပွဲမှာလည်းပဲအဲ့ဒါရွှေကျွန်းလန်းလန်းဝမ်းမန္တသာနဲ့ဆိုပြီးတော့တတတအားပါဝင်လှူရှားပါလို့မေတ္တာစေရနာပြုရင်သတ်မှတ်တဲ့အချိန်ပြည့်သွားပြီမို့အလူရှင်တို့နဲ့ပူပေါင်းကဆူတောင်းအမြပေးဝေကြရအောင်ရှင်ဖယားရှင်ဖယားဤတော်များသည်ဤတော်များ 56နှစ်မြောက်ဝေနေ့ရောက်သောကုသူရိယရှင်တော်မြတ်နှင့်စိတ်ဒုက္ခမြတ်ညီညွတ်ကြလျက်1942ကြတ်တို့ဖြင့်အာယုံသွားစားကြောင်းအင်္ဂါတော်တို့အားဒါသာညောဆွမ်းတို့ဖြင့် သက္ကလူဒဒီပန်သွန်ရှာဝံပန္တသာမင်္ဂလာဒါနပြုလုပ်ကြပါကုန်၏ဘုမတပါဘုဒ္ဓသာသနာနှုတ်ကအဖွဲသေပရိသပင်ကျန်ဝေတရားဤတေဒီအဖွဲသေပရိသပင်ကျန်ဝေတရား ဩဝါဒစရိယဆရာတော်နှစ်ပါးအားတရားဓမ္မပစ္စည်းများနာယကဆရာတော်၅ပါးတဘာပါလင်တရားဓမ္မပစ္စည်းများဓမ္မဂတိကဆရာတော်အားသွန်သင်္ကန်းတစုံနဝကမ္မသုံးရာဓမ္မပစ္စည်းများ လာမည်ပူဇော်ပွဲအတွက်ငါရာဓမျက်စိများနဲ့သင်္ကန်းတွေ့ဆုံးမဆုံးတော့ကိုဤလည်းဤမြရည်စက်ချ၍အာရဝန္တာမင်္ဂလာဒါနပြုလုပ်ကြပါကုန်၏ဒီကောင်းမှုကြောင့်ဝိနည်းပိုင်ရှင်ဥဒူရိယ ရှင်းမြတ်သည်သက်ရှိစွာအနာမဲ့၍ရံပေကင်းရောက်ကောင်းမှုမင်္ဂလာဖြစ်ပါစေသာတပည့်တော်တို့လည်းဤကောင်းမှုကြောင့်မေဖို့နိဗ္ဗာန်ကိုမြင်မြန်စွာဆက်ရောက်မြင်မောက်ပြုရပါလို၏အာလုံသောဒုနာမြမ အတ္တဝါတို့အားလည်းဤတူရစေမြပေးပေပါကုန်၏မြရ၍ကိုယ်စိတ်နှပြကျမ်းမာသန္တာဝန္တာလမ်းဖြာကြသည်ရှိကြပါစေသောမြတ် တ္တဝါတို့သတ္တာပိတိကွံစီတိတကဲ့သို့မြတ်တိအရတာမင်္ဂလာစုတပေါင်းတိပြုသည်ဖြင့်လှလူရွှံပြုံးစိတ်နှလုံးကိုသိမ်ကြုံယူဆောင်တော်မူနိုင်မေတ္တာတော်အင်္ဂိရသံကိုတော်မြတ်မှမပြတ်ပြိုးပြတ်တလက်လက်ပြန်ထွက်တော်ရောင်ကြီးရှိတော်မူတော်မြတ်စွာဘုရားကိုကာယေနာကာယဒွါရဖြင့်၎င်း ဝါစာယဝစီဓာရဖြင့်၎င်းမနတာမနောဓာရဖြင့်၎င်းနမမိသရာယိုကျိုးတုံးဝလျို့၍ချီခိုးဥညွတ်ပါ၏ တောင်ယုတ်အရိဝိသုဒ္ဓယုံရံခင်းကြောင့်ကျေးဇူးရှင်ရံခင်းဆရာတော်ဘုရားကြီးအမြဲမပြတ်မြတ်စွာဘုရားအားရှိခိုးဝတ်ပြုအပ်သောအစိန်တရား၄ပါးအရှိဘုရားရှိခိုးကာထာနယငသူပကကာယင်ကံမဓုရဝရသရောပေတံ အမိတာကုဏကနာဓာရံဓာတဗလမတုလံဝန္တိနယနာသူပကကာယံကံမတုရဝရသရောပေတံအမိတာကုဏကနာဓာရံဓာတဗလမတုလံဝန္တိနယနာသူပကကာယံကံနတ်လူရှိရှိဖူးကြသူမျက်စိဝဲ့ ပီတိယုံစင်စွာအောင်တင်ဆန်းသပဲကိုရင်ကကြီးငယ်တို့နဲ့ဖြိုးကျွယ်ဝံယုံကြည်ဆုံးတော်မူပါပေထတော်နယနာသုဘကကာယံကံနတ်လူမြမသတ္တဝါနန္ဒရှိသမျှတို့ဤပသာဒသက္ခုဓမ္မံနုဝေ ရှုလေအံပွဲဆန်းတကြလင်30နှစ်စင်းတော်နေမင်း30နှစ်စင်းတော်လာမင်းဝင်းဝင်းရောင်ဖိတ်သုံးကြိမ်နှစုသောစัจ java တိမင်းဖရာသုံးကြိမ်နှစ်ပါးသောတရားသူရာမှာသူနေမိတာဝသဝတိမဟာပြမကြီးတို့ကို လူထီးပြူနတ်ထီးပြူပြမမင်းထီးပြူ 30နှစ်နှဆုသောတရဖူဥဆိုင်ယရနာမကိုက်တို့နှင့်၎င်းစကြဝဠာတတိုင်း၌အလိုက်ပင်စင်စီကျင့်ပသောပဘဝကျက်တရေတို့ကဲ့သို့စရွှေတော်ပါဒမယူပကာယအလုံးရွှေစံတော်အဆုံးတိုင်း30နှစ်နှစ်ရသောဗတ္တိံကဘဝရသတ္တဘုံယဇမဟာပုရိသလက္ခဏာတော်ကြီး ညီညီရှင်ကဲထွန်းတင်တဲ့သော80အစုအနုပြင်သနာလက္ခဏာတော်ငယ်အသွဲသွဲတို့ဖြင့်လာွယ်မိုက်မောင်တိုက်ကြောင်ဥမင်ကောင်းကင်မိုးလဲတောင်80ကိုမိနေထိန်လျက်စိန်ဝရကဲ့သို့မပြတ်ကာလခါခသိမ့်ထွန်းပါသောနေသလဩဘာသဗျာမပရောင်ချီတော်အဝန်တို့ဖြင့် ရှင်ရှင်သဗ္ဗေကိုယ်လာကြီးငယ်တို့နှင့်ချိုးကျွဲဝန်းယုံပြည့်စုံတော်မူပါပေထတော်ဝါပြည့်စုံတော်မူသောကြောင့်၎င်းမတုရဝရတရောပေတံသာယာချိုးမြိတ်နှစ်သိမ့်နာပြောမြတ်သောအသံတော်နှင့်ပြည့်စုံတော်ပြည့်စုံတော်မူပေထတော်မတုရဝရတရောပေတံ သိလွယ်သည်နာပွေသည်သာယာသည်တခဲနဲ့ပရိစ္ဆပြင်မထွက်သနှင့်လုံးနဲ့သည်ပဲ့တင်သည်အင်းရှိမီပေါင်းမစိတ်ကျူးရင်သာညောင်းငိတ်သောကရဝိင္မင်းဤအတံပမာတုရိတမဟာဗျမမင်းဤအတံအလားဗဒမြာပြွေကိုညှင်းသကဲ့သို့ဖွာရင်ကာလဇာတိကပင် မြမတရမဓုရနှင့်ဝရအင်္ဂါဆုံးပါ၍သာယာချုံမြင့်နှစ်သိမ့်နာပြောမြတ်သော အတန်တော်နှင့်ပြည့်စုံတော်မူပေထသောဝါပြည့်စုံတော်မူသောကြောင့်၎င်းအမိတာဂုဏကနာတာရံဣတိပမျိုးတကိုယ်တော်အလီလီတန်တုဋ္ဌိတန်လေးခအပိစ္ဆသုကရာအစဖြာသာ သင်္ချာကံခကနံဓာတုမမအမရေပိုင်းမကြမ်းနိုင်မနိုင်အယေစုတော်အရရတို့ကိင်ဝပြောအောင်စုပေါင်းဒီနေရာလေးဖြစ်တော်မူဝေထတော်အမိတာကုဏကနာဓာရံယုကံထိတ်ဖြာမြင်မူခဝဲလှိသွားကုန်ကြနေနှစ်လကို ကန္တာကူတီတိုက်တော်စီမလမ်းမီလက်ကင်သုံးကနိုင်၏မန္တိုင်ဘဟုလေးအောင်ဆိုသာမြင်မို့ထိပ်ပန်းဝတိန်နံကိုနှလန်းသုံးဘဝကြွချီသွား၏အလျာယူသနာ60အထုဝဲ35 အနံက90ပြန့်ကျယ်ယူသနာပန္ဓုကပလာအမြကြောက်ဖြာလိဝေရာထုတ်သံဒုတော်ဆုံးနှင့်သင်္ကန်းတော်အောက်ဖုံးကွယ်ပြောက်ဤကြောက်ဖြာကိုလိမငယ်စီလာမင်းလာနေကိုလိအောက်မချမြင့်မိုးကိုလိမညွရကိုတော်ကလိမကြည်မြတ် ကြည်တင့်ရှုသာဤအရာသည်မဟာအာဝေနိကသိတိဖရာတို့သာရရှိသည်ဣတိပံမျိုးတကူတော်အလီလီသံတုဋ္ဌိသံလေခအပိစ္ဆသူပရာအစဖြာသသင်္ချာကံခကနံဓာတုမမအမရေပိုင်းမကြနိုင်မနိုင်အကျေသူတော်အရရတို့ ကိင္ဝပြောအောင်စုပေါင်းဒီနေရာလေးဖြစ်တော်မူပေထသောဝါစုပေါင်းဒီနေရာဖြစ်တော်မူသောကြောင့်၎င်းဒသဗလံအာရောစေပါဒသဗလံအာရောစေတံညံတော်စေပါသံပကနဲ့ဆာလုံးလေးလို့ပြောတာနော် ကျမ်းတန်တဲ့ပါရှိတဲ့နှလုံးသားကြီးနဲ့ခေလို့ပြောရင်တော့အသင်းပါတယ်ခေအိမိနာဗုဒ္ဓေနာဒီသာကိုဖြစ်နေတော့ငါသာလောက်ပါလေဣတိဣရောဗုဒ္ဓတိနေယသင်္ကေကဘာသာမှာဖြစ်တဲ့ဆိုတဲ့ဆံရောစဉ်ကိုပယ်ပြောင်းပြီးပဲဝိပဿနာဝတိတောဝိပဿနာတရားကိုယူဖို့၌တည်ရှိသောတန်တိဝတ္တမေဝဂရိသာကိုယ်ရင်ကလေးကငေါ့လိုက်လို့တတိတဝေကရတဲ့အဲ့ဒီနေ့မှာပဲ အရဟတံသာသဘောကင်းကွာယခန္ဓာရှင်သူမြတ်မကြီးဖြစ်သောသမ္မာမုန်ေကောင်းစွာမသွေသက်ရောက်တော်မူခဲ့ပါပေသတည်းဘာကိုချစ်လို့12နှစ်တော့ကာလပတ်လုံးတန်ရောနေကျိုးနေတဲ့ဒုက္ခပင်လယ်ဝင်ခဲ့ရတဲ့ဒီဘိက္ခုနီမာကြီးအားကငေါက်လိုက်တော့သားကိုအချစ်တွေရက်တန့်သွားတယ် သာမဖြစ်တဲ့ဖြစ်တဲ့စိတ်တွေဘာဖြစ်သွားလဲအဲ့ဒီတန်ရုံးတွေကျိုးကိုရက်ဝိပဿနာပွားလိုက်တာအဲ့ဒီနေ့မှာပဲယဟန္တာမာကြီးဖြစ်တယ်ဘာမာကြီးဖြစ်တယ်အာသဝကင်းကွာယဟန္တာမာကြီးဖြစ်နိဗ္ဗာန်ကိုခေါ်လုံးစေနေအောင်လုပ်ပေးနိုင်တဲ့ဒီသာအမေရဲ့နှုတ်နှလုံးကိုယ်လုံးကျွေးတွေအကုန်မချေဘူးလားသူတော်ကောင်းတို့လောကီနည်းနဲ့လည်းကျေသူဆက်ကြရမှာပါပဲ ဟုတ်လားတဆွမ်းနိုင်တယ်ဆိုရင်လောကုတ္တရာနီးတဲ့အဲ့ဒီကိုရင်ကလေးလိုလည်းပဲခက်မှန်မှခက်ဆက်ဆက်ပြောသိရင်ပြောပြီးတော့လည်းပဲကျေးဇူးသက်ဖို့မလိုဘူးလားသူတော်ကောင်းများချစ်လို့ပြောတယ်မပါဟုတ်လားဆရာမျိုးတော်များဟာဦးလေးနဲ့ဘဝပံကတရားမှာဦးလေးရဲ့အဖေတွေဦးလေးရဲ့အမေတွေတော်ဆက်ခဲ့ပူကြပါလိမ့်မယ် အဲ့ဒီတော်သက်ကပူရတဲ့အဲ့ဒီကျွေးတွေကိုဦးဇင်းကတရားရည်တွေအများကြီးကျွေးဒီလိုဒီလိုတော့ပါဠိတက္ကရာတိကံမှာရှိမြတ်ဗုဒ္ဓကဒီလိုဟောပြခဲ့ပါတယ်သူတော်ကောင်းတို့လို့အခုတော့ပြန်လဲပြောပြရင်းနဲ့ဦးဇင်းကကျေးဇူးဆက်ပါတယ်ဟုတ်ရဲ့လားရှင်းနေကြပါရဲ့လားသူတော်ကောင်းတို့ရှင်းနေရင်ပြီးပြီကျေးဇူးသတိပဏ္ဏီကြီးပါဏိနဲ့ပါဏိသာကိနိနဲ့